သာသနာတော်နှစ်2565ခုနှစ်မြန်မာနှစ်1383ခုနှစ်နတ်တော်လပြည့်ကျော်9ရက်ခရစ်နှစ်2022ခုနှစ်ဒီဇင်ဘာလ23ရက်ကြာသပတေးနေ့ညနေ6:00နာရီနဲ့4မိနစ်အချိန်ခါမှာဒီနေ့ဆုလဝဒန်လသုတ်ဒုတိယနေ့ဒုတိယဘိုင်းဖြစ်အဲဆက်လက်တင်ကြားကြမှာဖြစ်ပါတယ်။ ဒါကြောင့်ပြီးခဲ့တဲ့ဘက်ကတော့ဇူလဝဒလာတုတ်ကြီးရဲ့နိဒာဒီထက်မှအဓိကဘာဝင်ရတယ်ဝိသကတထေးနဲ့ဓမ္မဒိဏထေရီမတို့အကြောင်းအကျဉ်းချုပ်ကိုသူတို့ဗာရမီဖြည့်ခဲ့ပုံလေးတွေကိုပြောခဲ့တယ်ပေါ့လေဓမ္မသူတို့ရဲ့ဗာရမီတွေဒီရဟန္တာဖြစ်သွားတဲ့အချိန်ကကြာလို့ရှိရင်သူတို့ရဲ့ဘဝအကြောင်းအထုပ်ပတ်တိတွေကိုပြန်ပြောင်းပြီးတော့ပြောပြတာတွေရှိပါတယ်သူတို့ကိုယ်တိုင်ဘယ်ပုံဘယ်နည်းနဲ့တန်တရားကို ဖြတ်တန်းခဲ့ကြသလဲအထူးသဖြင့်တော့ဘယ်တုန်းကစသူတို့ပါရမီတွေဖြည့်ခဲ့သလဲဆိုတာကစပါတယ်။ကြားထဲမှာသူတို့ရဲ့ထူးခြားတဲ့ဘဝဖြစ်စဉ်တွေကိုပါပါတယ်။အဲ့ဒါပြီးမှနောက်ဆုံးဒီဖရားလက်ထက်မှာဘယ်ကဲ့သို့တော်တရားဖြင့်တရားနာပြီးတော့တရားကျွတ်တရားရသွားကြတယ်။နော်တရားသူများရလို့ရနာဖြစ်တယ်ဆိုတာတွေနဲ့ဆုံးတပ်ပေးထားပါတယ် အဲ့ဒါကိုထေရာထေရီအပဒံလို့လည်းခေါ်ပါတယ်ထေရာထေရီဂါထာလို့လည်းခေါ်ပါတယ်အပဒံလို့လည်းခေါ်ပါတယ်အဲ့ကြမ်းနဲ့ကြမ်းမှာရှာလို့တွေ့နေမှာအဲ့တော့ဒီနေ့တော့ဒီတုတ်တန်ရဲ့အစပဲဆိုကြပါစို့လေဒါတော့ဒီမှာဒီနေ့စမယ်ဟာက သူကမေးရတဲ့ရွယ်ချက်က ဓမ္မရိနာထေရီမဘိက္ခုနီကိုပြီးတော့နှစ်ရက်သုံးရက်နဲ့တောကြောင်လေးတောရွာလေးသွားပြီးတော့တရားထုတ်တယ်ပြီးတော့နှစ်ရက်သုံးရက်တွင်ပြန်လာတယ်ဆိုတော့ဒါဝိတာခတထေအင်္ဂအနာဂဝိတာကတထေကဓမ္မရိနာထေရီမသာသနာတော်မပြုတ်လို့မြပြန်လာတာလားသာသနာပုံဆိုတာလည်းအပြင်ကကြည့်တော့ငြိမ့်တယ်လို့လို့ဆိုပေမဲ့လည်းတကယ်တမ်းကျတော့အတွင်းထဲရောက်တော့မငြိမ့်ပါဘူး ဘာဖြစ်လို့လဲဆိုလို့ရှိရင်ဘဝတစ်ခုနဲ့တစ်ခုအပြောင်းလဲလုပ်တဲ့ခါမှာအဲ့ဒီအပြောင်းလဲလုပ်ခါစားအမတန်ခက်ပါတယ်နော်အပြောင်းလဲလုပ်ခါစားခက်တော့လူဘဝမှာပြည့်ပြည့်စုံစုံချမ်းချမ်းသာသာနဲ့နေရပြီမဲ့ရမ်းမှရမ်းဖြစ်သွားတဲ့ခါကျတော့အစစအရာကိုကြီးပဲလောက်ရတာဖြစ်တဲ့အတွက်အဲ့ဒီလိုမျိုးလောကဓာတ်နေမခံနိုင်ရင်နော်တထတိတော့ထမင်းစားရတယ်တယောက်ထိအေးရတယ်နော်ရိုးရိုးအေးရလေးတွေမှာအေးရတယ်အချွေရမရှိဘူးဒါတွေကလောကဓာတ်တွေကိုဆိုတော့အဲ့ဒီလိုမျိုးတထေးဘဝနေပြီးတော့မှ နော်ချစ်ချင်းကိုယ့်ဘာသာကိုအားကိုးပြီးတော့အလုပ်လုပ်ရတဲ့ရဟန်းဘဝကိုရောက်သွားတော့ဒါကိုဓမ္မဒိဏထီရိမသာသနာမပြောတော့လို့ပြန်လာတာလားလို့ဝိသခတထေးပေါ့သို့တော့ तू ကလည်းအနာဂံပါပဲအဲ့ဒါထင်မှတ်တယ်ထင်မှတ်တော့ဓမ္မဒိဏထီရိမတို့နော်ဘိက္ခုနီမအကြောင်းကိုပြန်ရောက်ကြပြီတယ်လို့သတင်းကြတော့အခုနပြောတဲ့တန်တရားကစိတ်ထက်မှဝင်သွားတယ်သာသနာတော့မပြောလို့နော်တရားထုတ်ရတာမပြောလို့မြို့ကိုပြန်လာတာလား သို့မဟုတ်လူထွက်ဖို့ပဲပြန်လာတာလားလို့ဒီလိုတန်တရားရှိတယ်။တရားရှိတော့အဲ့ဒါလို့မပြောလို့ပြန်လာတာလားလူထွက်ဖို့ပြန်လာတာလားလို့မေးဖို့ကြတော့ပညာရှိမဆန်ဘူးပေါ့နော်။ဒါကြောင့်မလို့သူကပညာရှိဆန်ဆန်နော်မေးတဲ့ပညာရှိဆန်ဆန်နဲ့မေးလို့ဖြေလို့ကောင်းအောင်လို့ဘာကနေစမေးတယ်လဲဆိုတော့တစ္ဆာလေးပါးကနေစမေးတယ်နော်။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားရောက်တဲ့နေရာမှာအခြားအခြားသောတရားတွေဟောတဲ့အခါမှာတရားတွေရဲ့ရှေ့ပိုင်းမှာကတော့ ပုဂ္ဂိုလ်ရေးဆိုင်ရာအကြောင်းတွေကိုအခြေခံတာလည်းပါတယ်နော်ဒီပြမြတ်စွာဘုရားကိုယ်နဲ့ကလည်းဟောကျင်တဲ့အကြောင်းအရာဏိဒန်းခန္ဓာလည်းပါတယ်ဒါပေမဲ့ဘယ်တရားပဲဟောဟောမြတ်စွာဘုရားရည်ရွယ်ချက်ကတစ္ဆာလေးပါးတရားကိုရအောင်ဆက်အောင်သွားတယ်နော်တစ္ဆာလေးပါးတရားကိုဆက်အောင်သွားတော့တစ္ဆာလေးပါးတရားကတော့နေရာတိုင်းမှာဟောတယ်ဒါကြောင့်တကယ်လှုပ်ထားမယ်ဆိုလို့ရှင်တစ္ဆာလေးပါးတရားအကြောင်းကတော့နော်အ ਨੇ ဆုံးကြာဘူးနာဝနဲ့ကြောင်းကြောင်းကျင်ကျင်သိရမယ်နော်တကယ်လို့ကိုယ်တိုင် ကြင်ကြံမှုထိုးထွင်းဉာဏ်နဲ့မသိရင်တောင်မှပဲအဲ့ဒါလိုသိရမယ်ဖြေတတ်ရမယ်နောက်ခန္ဓာ၅ပါးသစ္စာ၄ပါးအကြောင်းခန္ဓာ၅ပါးအကြောင်းဒါတွေမေးမယ်မေးလို့ရှိရင်သူကောင်းကောင်းဖြေနိုင်တယ်နော်ပြောနိုင်တယ်ဆိုတော့သူသာသနာမှာပြောပြီးဆိုလိုတာသူတရားရတာအဲ့ဒါလိုမဖြေနိုင်ဘူးဟာနေပါအောင်စဉ်းစားလိုက်ပါအောင်မယ်နော်အခုမှသင်္ကဝတ္တနှစ်ရက်သုံးရက်ရှိသေးတယ်ဖြေနိုင်မလားတကာကြီးရဲ့ဆိုတော့သွားပြီအဲ့ဒါနော်အဲ့ဒါဆိုတော့သွားပြီတဲ့သူသာသနာမှာပြောဘူးနော်ဘာဖြစ်လို့လဲဆိုတော့တရားကိုစိတ်ဝင်စားဘူး အဲဒါကြောင့်အဲ့ဒီလိုမျိုးစိတ်ထက်ကနေသူ့ဘာသာသူကောက်ချစ်ဆွဲဖို့အတွက်ရည်ရွယ်ချက်ကလေးနဲ့မေးတာဒါတော့စာမေကွန်းချီကြရတယ်လို့လည်းပဲဓမ္မရိနာထီရီမကြီးကနော်သူကပရိသံပိတာမဲ့ပရိသံပိတာဉာဏ်ကြီး၄ပါးကိုလည်းရထားတယ်အဘိညာဉ်၅ပါးလည်းရထားတော့သူဘာရည်ရွယ်ချက်နဲ့ဘလို့မေးတယ်လဲဆိုတာကိုရည်ရွယ်ချက်ကိုလည်းသိတယ်နော်ရည်ရွယ်ချက်ကိုလည်းသိတယ်သူမေးတဲ့တရားဘာကိုမေးနေတယ်ဆိုတာကိုလည်းတိတိကျကျသိတယ်တကယ်တမ်းပြောရမယ်ဆိုအဲ့ဒီမေကွန်းအမတန်ခက်တဲ့မေကွန်းနေနော် စာပေတာမန်သင်ကြားရုံနဲ့နော်ပြောတတ်ဖို့ဆိုတာလွယ်တာမဟုတ်ဘူးစာထဲရှိတဲ့အတိုင်းပြောပေမဲ့တကယ်လို့ရမှာစာထဲတိုင်းမဟုတ်ဘူးစာထဲကိုနားလည်လဲသလိုမဟုတ်ဘူးအဲ့ဒီထက်လက်တွေ့ကြတော့အများကြီးနော်လင်းနေသွားတယ်ဒါကြောင့်မလို့ဒီမစီဆရာတော်ကြီးကသူတရားထဲမှာစာဟောတော့ကတည်းလို့သူကဒါနဲ့ထည့်ပြောထားတာနော်ဒါမလွယ်ဘူးတဲ့ဒီမိကွန်းနေဆိုတာတော်ရုံတောင်စာပေတိလေ့လာထားတာတောင်မှစာပေတိလောက်နေတာတကယ်တိတိကျကျဖြစ်နေမှုဆိုတာမလွယ်ဘူးဆိုတော့ဆရာတော်ကြီးအဲ့ဒါလိုမျိုးသူတရားထဲမှာထည့်ပြောထားတာရှိပါတယ် ဒါကြောင့်ဒီနေ့ပထမမေကွန်းပေါ့နော်ကဲဒီနေ့ကတော့စာရောဖတ်ကကွန်မန့်မန့်လိုက်ဆိုတော့အဲ့ဒီဘိုးလက်တာလေးနေဟာကိုပဲအဲ့ဒါပထမဖတ်ပေးပါဗျာနော်ဒါတော့နံပါတ်1တက်ကာယဟူသည်ဘယ်နည်းဆိုတော့မေကွန်းလေးကနေစပြီးတော့သက်ကာယဟူသည်အဘယ်နည်းအရှင်မဓမ္မဒိဏသက်ကာယသက်ကာယဟုခေါ်ဝေါ်နေကြ၏အဘယ်အရာကိုသက်ကာယဟုမြတ်စွာဘုရားဟောတော်မူပါသည် အဲ့ဒါလေးမှာပဲထားလိုက်ပါနော်အဲ့ဒါပထမဆုံးမေးကုန်မယ်နော်အဲ့ဒါပထမဆုံးမေးကုန်မယ်ဒါတော့ဒီတရားအထုတ်မဲ့ပုံကောဒါမသိလို့ကိုမရနော်ဒါတော့နံပါတ်2သူကခေါင်းကိုကင်မေးတာတကယ်အချုပ်ကိုကင်မေးတာနော်ရည်ရရာလေးနဲ့သွားလို့လို့မရဘူးဒါအချုပ်ကင်ထားတာဒါတော့ရှင်မဓမ္မဒိန်နာတဲ့ရှင်မပေါ့လေသူကတော့ တက်ကာယတက်ကာယဆိုပြီးတော့ပြောနေကြပါတယ်ခေါ်နေကြပါတယ်လောကမှာပြောလဲပြောဆိုနေကြတယ်ပေါ့ဒါတော့ဘယ်အရာကိုတက်ကာယလို့မြတ်စွာဘုရားကဟောထားပါသလဲဆိုတော့သူကလူပြောသူပြောတက်ကာယအဖြစ်မလို့ခြင်းဘူးတွေ့လားသူကင်ထားတာကဟောပြောသူမြတ်စွာဘုရားကဘာကိုရည်ရွယ်ပြီးဘာကို သူ့ရဲ့အမွေရင်းတိတ်ပဲကဘာကိုဆိုလိုတာလဲလို့မေးတာ။နော်ဒါကြောင့်ဒီ ဘယ်လူတွေကတော့ပြောနေကြတယ်တဲ့တက်ကတက်ကလို့ပြောကြဆိုကြနေကြပြောဆိုနေကြတယ်ပေါ့လေအဲ့တော့လူတွေပြောဆိုနေကြတဲ့တက်ကဆိုတာမြတ်စွာဘုရားကဘာကိုတက်ကရလို့ခေါ်ထားပါသလဲဟောသူရဲ့သူမေးတာက20နော်လောကမှာတက်ကရတက်ကရလို့ခေါ်နေတယ်ဒါတော့လောကပြောတာကဦးဇင်းတို့သူပြောကိုပြောရက်ကိုထက်မှာအရာထက်ပြောနေတယ်အရိယာတွေပုထုဇဉ်တွေပြောကြမယ်ပေါ့လေ ဒါတော့ကောင်းပြီအဲ့ဒီသက်ကာယလို့သူတို့ပြောပြောနေတဲ့အကဒီသက်ကာယဆိုတာမြတ်စွာဘုရားကဘာကိုသက်ကာယလို့တိတိကျကျဟောထားတယ်လဲသူ့ရဲ့အရာကောက်ကိုပြောပြစမ်းပါလို့ပြောတာဦးဇင်းတို့အဘိဓမ္မာသင်ဘူးလို့ရှင်တော့ဒါအရာကောက်ဆိုတာမူရင်းဘာကိုဆိုလိုတယ်ဆိုတဲ့ဟာကိုပြောတာနော်အဲ့ဒီတော့ဒါကမေကုံးပေါ့နော်ဒါတော့ကောင်းပြီဦးဇင်းတို့ကသူ့ကိုထုဆက်ခွဲပြီးတော့မှတလုံးချင်းလေ့လာကြမှာဆိုတော့ ကဲအောက်ကဘိုက်အတိုလေးကိုဖတ်ပေးပါဗျာတက်ကာယဆိုတာတက်ကာယဟူသည်ဆိုတာလေးကိုတက်ကာယဟူသည်ထင်ရှားရှိသောယုံနာပေါင်းကိုတက်ကာယဟုခေါ်သည်သပေါင်းကာယသထင်ရှားရှိသောကာယယုံနာပေါင်းထင်ရှားရှိသောယုံနာပေါင်းသည်ခဏမစဲဖြစ်ပြနေသောကြောင့်ဒုက္ခသစ္စာလည်းဟုတ်၏အဲဒီမှာပဲထားလိုက်ပါတော့နော် ဟိုဘက်ကမှတ်ချက်ကလေးတော့ဟိုဘက်ရောက်နေအဲ့တော့ဦးဇင်းတို့ဒီဒီဓမ္မသင်္ကန်းမှာလေ့လည်နေကြတဲ့ပုံကိုယ်တွေကလူကြီးတွေပဲနော်ပြီးတော့မှလည်းတရားတွေအားထုတ်နေကြတယ်အားလုံးကအဲဒီကြာဘူးနာဝလည်းမကဘူးအကိုယ်တိုင်လည်းအားထုတ်နေကြတော့ဒီတက်ကာရလို့ပြောလို့ရှိရင်လူတိုင်းကတော့ကြာဘူးတာကြီးပဲဖြစ်မှာပဲကြာဘူးတယ်နော်ဒါပေမဲ့တိတိကျကျမေ့ရင်ကတော့နောင်နာကြရင်တော့သိလည်းမပေါ့လေအခုကတော့စကလုံးကိုလေ့လာမှာနော် ငါတိတဲ့တက်ကာယအစဉ်ဘယ်လောက်ထိနဲ့တယ်လဲဘယ်လောက်ထိမိတယ်လဲနော်တကယ်အဖြစ်နဲ့နော်တိုက်ကြည့်ပေါ့အဲ့ဒီကြတော့ဒါတော့ပထမစကလုံးကိုလေ့လာကြစို့သူကဒါ etymology ဆိုတာလည်းအရေးကြီးတယ်လေစကလုံးတွေရဲ့အရင်းအမြစ်ကိုနော်ခွဲစိတ်ပြီးတော့လေ့လာတာလည်းအရေးကြီးပါတယ်စကလုံးရဲ့အရင်းအမြစ်တိတိတော့ပို့ပြီးတော့မှလင်းနေတာပေါ့နော်တက်ကာယနှလုံးပေါင်းထားတယ်နော်တက်ကာယဆိုတာကသူ့မူရင်းပြောရင်တော့တက်ကာယမှာတတလုံးကာယတလုံးတလို့ခွဲထားတာနော် တကထင်ရှားရှိတော်လို့အဓိပ္ပာယ်ရှိပါတယ်နော်ထင်ရှားရှိတော်နော်တဆိုတဲ့သဘောကကာယဆိုတာကသူ့တလုံးနဲ့ပေါ့ရင်အပေါင်းအပေါင်းကိုပြောတာကာယဆိုတာဒီခန္ဓာကိုယ်ကြီးကိုပြောတာမဟုတ်ဘူးအပေါင်းအစုတစ်ခုကိုပြောတာ group ကိုပြောတာ group ကိုပြောတာอืมဒါတော့ဘာတွေပေါင်းတာတော့ဆိုရင် စောစောကပြောတဲ့ထင်ရှားရှိသောယုံ nant အပေါင်း နော်ထင်ရှားရှိသောယုံနာအပေါင်းအဲ့ဒါကတက္ကာယဆိုတဲ့စကားလုံးရဲ့တလုံးချင်းခွဲစိတ်လိုက်တဲ့အခါမှာထွက်လာတဲ့အ ਨੇ တွေပဲတထင်ရှားရှိသောကာယတလုံးတည်းဆိုရင်အပေါင်းလိုပဲထွက်တယ်အပေါင်းစုစုပေါင်းထားတဲ့သဘောဘာတွေကိုစုပေါင်းထားတာတော့ဆိုတော့ထင်ရှားဖြစ်နေသော ရှိနေသောယုံနံတို့ရဲ့အပေါင်းနော်ထင်ရှားရှိနေဆိုပြောမယ်ဆိုရင်လက်ရှိလောလောဆယ်အခုနော် ပြောစေမြင်စေကြားစေပစ္စုပန်တဲ့တဲ့နော်အဲ့ဒီပစ္စုပန်တဲ့တဲ့မှာမြင်ကြားသိနေတဲ့ယုံနာအပေါင်းဖြစ်နေတဲ့ယုံနာကိုပြောတာနော်ဖြစ်နေစေယုံနာပြောတာဒါတော့ထင်ရှားရှိသောယုံနာဆိုတာဘာပြောတာတုံးလို့ဆိုအခုကတင်နှမ်းမှာအခုမျိုးလုံးနဲ့ကြည့်ရင် မြင်စိတ်မဖြစ်ဘူးလားဖြစ်ပါတယ်ဖေ။အဲအဲ့ဒီဖြစ်နေတဲ့စိတ်ပြောတာ။အတန်ကြတော့လည်းမကြားဘူးလား။ကြားပါတယ်ဖေ။ကြားတယ်။အဲ့ဒါတော့ဖြစ်နေသောမြင်စိတ် ရှားနေသောကြားစိတ်တွေးနေသောတွေးစိတ်အဲ့ဒီဟာတွေကမြင်စိတ်ကြားစိတ်တွေးစိတ်ဆိုတာတွေကဝိဇ္ဇုံတော့တလုံးနဲ့ကံပြောပြန်အဲ့ဒါတလုံးပြောတိုင်းပြောတိုင်းခန္ဓာ၅ပါး၅ပါး၅ပါးအပေါင်းလိုက်အပေါင်းလိုက်အပေါင်းလိုက်ပါသွားတယ်ဒါတော့လောလောဆယ်ဖြစ်နေသောမြင်စိတ်တို့ကြားစိတ်တို့နာစိတ်တို့စားစိတ်တို့ထိစိတ်တို့တွေးစိတ်တို့အဲ့ဒီဖြစ်နေစေဟာကိုပြောတာဒါကြောင့်မလို့တန်တော်ဆိုတာထင်ရှားရှိဆိုတာအခုလောလောဆယ်ဖြစ်နေတော့ဖြစ်နေတော့လို့ပြောတာနော် ဒါတော့ဘာနဲ့တူလဲဆိုတော့လျှက်စီးလစ်တယ်ဆိုလို့ရှိရင်လျှက်စီးလစ်တာခဏလေးလစ်တာပဲဟုတ်တော့မလားဒါတော့အဲ့ဒီခိုက်တက်မှာနော်ခေါင်းကအပုံမောက်ကြည့်လိုက်မှာဘယ်ပုံဘယ်နည်းလျှက်စီးလက်သွားတယ်လဲလို့မြင်ရတာနော်ဒါတော့အဲ့ဒီလိုမျိုးကိုကသူကလည်းလက်တယ်ကိုကလည်းကြည့်တယ်ဆိုရင်ဖြစ်တယ်ကြည့်တယ်ကြိုက်မသွားဘူးလားတတ်သွားပါရဲ့ဖေ။အဲကြိုက်သွားရင်ကြိုက်သွားရင်သိတယ်။ကြိုက်မကြည့်လိုက်ဘူးဆိုရင်သိပါမလား။မသိပါဘူးဖေ။မသိဘူး။ဒါတော့သက်ကာယဆိုတာက နော်တရားထုတ်တဲ့ခါမှာသက်ကာယဆိုတာလောလောဆယ်ဖြစ်နေတဲ့ယုံနံတွေဖြစ်စဉ်အစဉ်တန်းလိုက်ဖြစ်နေတဲ့ယုံနံတွေကိုနော်ဒီသူ့ရဲ့မြင်တဲ့ခါမှာမြင်စိတ်ကြားတဲ့ခါမှာကြားစိတ်အဲ့ဒီဖြစ်နေသောယုံနံအပေါင်းကိုသက်ကာယလို့ခေါ်တယ်နော်သက်ကာယလို့ခေါ်တယ်ဒါကြောင့်မလို့ထင်ရှားရှိသောဆိုတာကတချို့ကအဲ့ထင်ရှားရှိသောဆိုတဲ့စကားလုံးလေးမှာနည်းနည်းလေးဟောအတိပ္ပယ်နားလည်လွဲတာရှိတယ်ထင်ရှားရှိသောဆိုတော့အော်ငါတို့မှာယုံကြည်လည်းရှိတယ်နံလည်းရှိတယ် အဲ့ဒီငရုတ်မှာရှိနေတော့ယုံနဲ့နာကိုတက်ကာရလို့ခေါ်တယ်ဒီလိုပဲထင်တာအဲ့ဒါပြောတာမဟုတ်ဘူးအဲ့ဒါပြောတာမဟုတ်ဘူးအခုလောလောဆယ်ဖြစ်အခုလောလောဆယ်မြင်တွေ့ကြားသိနေတဲ့ယုံနာအစင်ကိုလေးကိုပဲဒါလေးကိုပဲကွက်ခေါ်တာဆိုတော့မဖြစ်ခင်ကပါလားမပါပါဘူးဖေဖြစ်ပြီးတဲ့ဟာဟိုဖြစ်ပြီးတဲ့ဟာလည်းပါလားမပါပါဘူးဖေမပါဘူးနော်လောလောဆယ်ထင်ရှားရှိဆိုအခုလောလောဆယ်ဖြစ်နေတာလို့ပြောတာ ဘာဖြစ်လဲလဲဆိုဝိပဿနာရှုတဲ့ခါကျတော့ဖြစ်ဆဲယုံနာရှုတာမဟုတ်လားတမဗျာအဲဖြစ်ဆဲယုံနာရှုတာဒါတော့မရှုလိုက်မြင်ဘာဖြစ်တယ်လဲဆိုတော့မရှုလိုက်မြင်အစွဲဝင်တာကိုမရှုလိုက်မြင်အစွဲဝင်တာဒါကြောင့်မလို့နောက်လာလိမ့်မယ်တက်ကနဲ့ဒိဋ္ဌိနဲ့တွဲတော့မယ်လေဒါကြောင့်ဒိဋ္ဌိဘာကြောင့်ဖြစ်တယ်လဲဆိုတာဒိဋ္ဌိကိုနောက်မှထားတက်ကရကိုအရင်သိရမှာဒါတော့အခြေခံကဘာလဲဆိုရင်လောလောဆယ်ပစ္စုပန်ထင်ရှားဖြစ်နေစေယုံ nant အပေါင်းသည်တဲ့ဒါကြောင့်မလို့ तू က ထင်ရှားရှိတော့နည်းနည်းလေးချဲ့ပြောတာထင်ရှားဆိုတာလောလောဆယ်ဖြစ်နေတာလို့ပြောတာနော်လောလောဆယ်ဖြစ်နေတဲ့ဟာကိုဘာတွေလဲဖြစ်နေတာယုံနာအပေါင်းယုံနေနာနဲ့စုပေါင်းပြီးတော့ဖြစ်နေကြတယ်အုပ်စုလိုက်ဖြစ်ကြတာအဲ့ဒီဖြစ်နေသောယုံနာပေါင်းကဘာလို့သဘောရှိတယ်လဲခန္ဓာမစဲဒလဇက်ဖြစ်ပြနေသောကြောင့်ဟောဆိုတော့ဖြစ်နေစေယုံနာကလည်းပဲတောက်လျှောက်ဖြစ်လဲဖြစ်လဲဖြစ်လဲဖြစ်လဲဖြစ်လဲဖြစ်လဲဒီအစဉ်တိုင်းနဲ့မသွားဘူးလားသွားပါတယ်ဖေ။သွားနေတယ်ဒါကြောင့် ဖြစ်နေစေရှိနေစေယုံနာအပေါင်းကတက်ကာယထိုတက်ကာယလို့ခေါ်တဲ့ဟောဒီခန္ဓာ၅ပါးဒီပင်လျင်ဖြစ်ချင်းဖြစ်ချင်းသဘောသွားနဲ့သူ့ရဲ့လက္ခဏာနဲ့နောက်သင်္ကတတို့ရဲ့လက္ခဏာနဲ့ဖြစ်လဲဖြစ်လဲဖြစ်လဲဖြစ်လဲဖြစ်လဲဖြစ်လဲဒီလိုသွားနေတဲ့အတွက်ကြောင့်သူ့ကိုခေါ်တော့သစ္စာလေးပါးထဲမှာဒုက္ခသစ္စာလို့ပြောတာဒါတော့တက်ကာယဆိုတာဟာဘာလဲလို့မင်းဒုက္ခသစ္စာဟုတ်တယ်မဟုတ်လားတမပါဗျာအဲ့တော့တက်ကာယဆိုတာဘာလဲလို့မင်းဒုက္ခသစ္စာတက်ကာယဆိုတာဘာလဲလို့မင်းခန္ဓာ၅ပါး ခန္ဓာ၅ပါးကဘယ်ဘယ်လိုခန္ဓာ၅ပါးလဲဆိုလက်ရှိတဲ့တဲ့ဖြစ်စုပ်ပံပစ္စုပ်ပံဖြစ်စေခန္ဓာ၅ပါးကိုတက်ကာယကိုခေါ်သည်ထိုတက်ကာယခေါ်သောယုံနာနှစ်ပါးနော်ခန္ဓာ၅ပါးအပေါင်းဒီအမြဲမပြတ်ဒလက်ဆက်ဖြစ်နေရသောကြောင့်ထိုကဲ့သို့ဖြစ်နေတဲ့သဘောတရားကိုနော်နော်ဖြစ်ပြီးရင်ပြစ်တဲ့သဘောတရားရှိသောကြောင့်သူ့ကိုဒုက္ခသစ္စာဆိုတော့တက်ကာယနဲ့ဒုက္ခသစ္စာတူမသွားဘူးလားတူသွားပါတယ်ဖေ။တူသွားတယ်တက်ကာယလို့ခေါ်ရင်လည်း နော်ဘာတွေရမလဲဆိုခန္ဓာ၅ပါးရတယ်ဒါတော့ဟောဒီခန္ဓာ၅ပါးရတယ်ခန္ဓာ၅ပါးနဲ့တက်ကရနဲ့ထပ်တူပဲနာပဲပဲကွဲတာနော်ဘာဖြစ်လို့လဲဆိုရင်တက်ကရဆိုတာကထင်ရှားရှိသောဆိုလောလောဆယ်ဖြစ်နေစေလို့ပြောတာဒါတော့ခန္ဓာ၅ပါးဥပဒနာရှိတဲ့ခန္ဓာ၅ပါးလည်းထင်ရှားရှိတဲ့ခန္ဓာ၅ပါးကိုတဲ့တယ်ရှိရတာမလားတမဗျာဝိပဿနာရှုလို့ရှိရင်ဒါကြောင့်မလို့ထင်ရှားရှိတဲ့ခန္ဓာ၅ပါးကိုတဲ့တဲ့ရှုရတာဖြစ်တဲ့အတွက်ကြောင့်မလို့နော် တက်ကာယဆိုတာဘာလဲဆိုရင်ထင်ရှားရှိသောယုံနာအပေါင်းဆိုတာဟာတဲ့လောလောဆယ်ဖြစ်ဆက်ခန္ဓာ၅ပါးပြောတာဒါတော့အဲ့ဒီလောလောဆယ်ဖြစ်ဆက်ခန္ဓာ၅ပါးသဘောသဘာဝသင်္ကတဆိုတဲ့သင်္ကာရတို့ရဲ့သင်္ကတတရားတွေလက္ခဏာဘလို့ရှိလဲသင်္ကတမှန်ဖြစ်ပြီးပြစ်တာပဲဖြစ်ပြီးပြစ်တော့ထိုဖြစ်ပြီးရင်ပြစ်ရတဲ့သဘာဝကိုမြတ်စွာဘုရားကသစ္စာ၄ပါးထဲမှာဒုက္ခသစ္စာတဲ့ဒုက္ခသစ္စာပဲဒါတော့အဲ့ဒါလေးမှနည်းနည်းစမှတ်ခင်နော်သက်ကာယဆိုရရဲ့ နော်ခန္ဓာ၅ပါးဆိုတာရဲ့ပြီးတော့မှဒုက္ခသစ္စာဆိုတာရဲ့အတူတူပဲအတူတူပဲဒါတော့စဉ်းစားကြည့်ပါလားနော်ဝိသခသူကလည်းအနာဂံပဲသူကလည်းအနာဂံပဲနော်သက်ကာယသက်ကာယဆိုတာဘာကိုပြောတယ်လဲဆိုရင် gain မေးလိုက်တာခန္ဓာ၅ပါးဆိုတာဘာပြောတာတော့ဒါမှမဟုတ်လို့ရှင်လေဒုက္ခသစ္စာဆိုတာကဘာပြောတာတော့လို့မေးတာနဲ့တူမသွားဘူးလားတူသွားပါတယ်ဖေ။တူသွားတယ်အဲ့ဒါကြောင့်မလို့ဒါကြောင့်ဒီမှာ ထိတ်မှာခေါင်းစဉ်တက်တော့တစ္ဆာလေးပါးဆရာမေကွန်းဆိုပြီးတော့ခေါင်းစဉ်တက်ထားတာဒါဒုက္ခတစ္ဆာကိုကင်မေးလိုက်တာဆိုတော့တက်တာကနော်တက်ကာယလို့တက်ပြီးတော့မေးတယ်တက်ကာယတက်ကာလို့ပြောနေကြတယ်မြတ်စွာဘုရားတက်ကာဆိုတာဘာကိုဆိုလိုသလဲဆိုတော့တွေ့တယ်ဆိုလိုချက်ကိုဒီ तू ကထောက်တာဒါတော့သက်ကာယဆိုတာထင်ရှားဖြစ်နေတဲ့ခန္ဓာ၅ပါးတဲ့ဒါတော့သက်ကာယနဲ့ခန္ဓာ၅ပါးအတူတူဖြစ်သွားတယ်ဒါတော့ဟောဒီခန္ဓာ၅ပါးကလည်းဘယ်လိုသဘောရှိတယ်လဲဆိုထင်ရှားဖြစ်နေတဲ့ယုံနာနှစ်ပါးခန္ဓာ၅ပါးသည် ခန္ဓာမဆက်အမျက်မပြတ်ဒလဆဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဆိုတဲ့သင်္ကတတို့ရဲ့လက္ခဏာနဲ့သွားနေရလို့ဖြစ်နေရလို့ဒီကွန်းစီကြီးနဲ့သွားနေလို့သူ့ကိုဒုက္ခသစ္စာလို့လည်းခေါ်တယ်ဒုက္ခသစ္စာလို့လည်းဟုတ်တယ်ဆိုတော့ဒုက္ခသစ္စာဆိုတာဘာလဲလို့မေးတာနဲ့တူမသွားဘူးလားတူသွားပါတယ်ဖေ။အေးဒါတော့မေခွန်းရဲ့အတိတ်ပဲလို့အဲ့ဒါလိုလေးချက်ပြီးတော့မှတ်ခဲ့ကြပါဒါတော့သက်ကာယအတိတ်ပဲလည်းတည်သွားပြီ less လက်ရှိလောလောဆယ်ပစ္စုပန်တဲ့တဲ့ဖြစ်စေခန္ဓာ၅ပါးကိုအတ္တကာယလို့ခေါ်ပါတယ်လို့ဒါ ကိုကစကလုံးရဲ့အတိတ်ကိုမှတ်ခဲ့ပါပြီးတော့ဟောဘစ်စာမျက်နှာသွားကြပါနော်ဒါတော့အပေါ်ကမေကွန်းကလည်းဒီမှာထည့်ပြီးသားဒါတော့မထူတော့ပါဘူးနော်ခုနဦးစင်းပြောလိုက်တဲ့ပါပါပြီဒီသက်ကာယသက်ကာယဆိုတာဘာကိုပြောတာလဲဆိုတော့မေကွန်းရဲ့နောက်ကိုရွေချက်ကဤမေကွန်းသည်တဲ့ဒုက္ခသစ္စာကိုရည်ရွယ်ရွမေးခြင်းဖြစ်သည်တဲ့ဒါတော့ဒီသက်ကာယသက်ကာယဆိုတာဟာမေးလိုက်တဲ့မေကွန်းရဲ့နောက်ကိုရည်ရွယ်ချက်ကတည်သွားပြီမဟုတ်လားတည်သွားပါပြီဖေ။တည်သွားပြီနော်ဒုက္ခသစ္စာကိုမေးတာ ဒါတော့ကောင်းပြီတက္ကရာဆိုတာဘာလဲလက်ရှိဖြစ်စေခန္ဓာ၅ပါးပြောတာဒါတော့အဲ့ဒီလက်ရှိဖြစ်စေခန္ဓာ၅ပါးဒီဖြစ်ပြီးလျင်ပြည့်တဲ့သင်္ကတလက္ခဏာရှိလို့သူ့ကိုဒုက္ခသစ္စာလို့လည်းခေါ်တယ်နော်ဒါကြောင့်ကောင်းပြီသူရဲ့အဖြေကဘလို့ဖြစ်မလဲဆိုတော့ဓမ္မရိနာထီရီမာကြီးရဲ့အဖြေကိုဖတ်ပေးပါဗျာပထမမေခွန်းရဲ့ပထမအဖြေပေါ့ဒါယကဝိတာခဤ၅ပါးသောဥပါဒာနဲ့ခန္ဓာတို့ကို က္ကာယဟုမြတ်စွာဘုရားဟောတော်မူအပ်ပါ၏ဤ၅ပါးတို့ဟူသည်မှာယုတ်ဥပါဒာနဲ့ခန္ဓာဝေဒနာဥပါဒာနဲ့ခန္ဓာတင်ညာဥပါဒာနဲ့ခန္ဓာသင်္ခါရဥပါဒာနဲ့ခန္ဓာဝိညာဉ်ဥပါဒာနဲ့ခန္ဓာတို့ဖြစ်၏ဤ၅ပါးသောဥပါဒာနဲ့ခန္ဓာတို့ကိုသက္ကာယဟုမြတ်စွာဘုရားဟောကြားအပ်၏ဟုတ်ပြီအဲ့မှာထားပါအောင်နော်အမင်းနစ်ဖြစ် ဒါကဓမ္မဒိနာထေရီမာကြီးကနေဖြည့်တဲ့အဖြည့်ပါဒါယကာဝိတာခါတဲ့ဤငါးပါးသောဥပါဒာနဲ့ခန္ဓာတို့ကိုနော်ဥပါဒာနဲ့ခန္ဓာတို့ကိုတက္ကာယဟုမြတ်စွာဘုရားဟောတော်မူအပ်ပါ၏ဒါတော့သူကဒီနေရာမှာသူ့ရဲ့အဖြစ်ကိုသတိထားမှာကခန္ဓာလို့ရိုးရိုးမဖြစ်ဘဲနဲ့ဘလို့ဘာခန္ဓာတဲ့လဲ ဥပါဒာနဲ့ခန္ဓာပါဖေ။အဲ့ဒါလေးနော်အဲ့ဒါလေးစခွဲပြီးတော့မှတ်အောင်ဒီညမှာကလည်းပဲတာမန်မပြောဘူးတာမန်မဖြစ်ဘူးပေါ့လေဒီသက်ကာရရဲ့နော်ရည်ရွယ်အကောက်ကနော်ဘသူလဲဘသူကိုကောက်ယူရမှာတော့ဘသူကိုရည်ရွယ်ထားပါတော့နော်ဆိုပြီးတော့မှဒါသူကတိတဲ့အတွက်ကြောင့်မလို့တခါတည်းခွဲဖြေတာနော်ဒီနေရာမှာသက်ကာယသက်ကာယဆိုတာတဲ့ ၅ပါးသောဥပါဒာနဲ့ခန္ဓာတို့ကိုမြတ်စွာဘုရားကသက်ကာယလို့ဟောတော်မူပါတယ်ဆိုတော့သက်ကာယဆိုတဲ့အဓိပ္ပာယ်အကောက်သူ့ကိုဆိုလိုတယ်နော်သက်ကာယကဘသူ့ကိုကောက်ယူရမှာတော့ဆိုရင်ဥပါဒာနဲ့ခန္ဓာ၅ပါးကိုကောက်ပါတဲ့မြတ်စွာဘုရားဥပါဒာနဲ့ခန္ဓာ၅ပါးကိုသက်ကာယလို့ဟောပါတယ်တဲ့ဒါကြောင့်မလို့အဲ့ဒါကိုဒီဥပါဒာနဲ့ခန္ဓာ၅ပါးကဘာတွေလဲဆိုတာကိုသိအောင်လို့နောက်ကနေရေတွက်ပြတာပေါ့နော်ယုတ်ဥပါဒာနဲ့ခန္ဓာဝေဒနာဥပါဒာနဲ့ခန္ဓာတင်ညာဥပါဒာနဲ့ခန္ဓာ သင်္ခါရဥပါဒณะခန္ဓာဝိညာဉ်ဥပါဒณะခန္ဓာဆိုပြီးတော့မှခန္ဓာ၅ပါးရှိပါတယ်တဲ့အဲ့ဒီ၅ပါးသောဥပါဒณะခန္ဓာတို့ကိုတက်ကရလို့မြတ်စွာဘုရားကဟောတော်မူပါတယ်ဆိုပြီးတော့ဓမ္မဒေနာထေရီမကဖြေပါတယ်ဒါတော့ဒီနေရာမှာကတော့သူပြောရပြောစဉ်ကတော့เนาะရုပ်ဥပါဒณะခန္ဓာဆိုလို့ရှိရင်เนาะရူပပါဒณะခန္ဓာလို့ပါဠိလိုဒီလိုခေါ်ပါတယ်သို့တော်ဦးဇင်းတို့က နည်းနည်းပါဠိနဲ့အလံဝေးလို့ရှိရင်ခေါ်ရတာခက်နေမှာဆိုလို့ပါဇက်တွေကိုလိုကာယဖြစ်နေမှာဆိုလို့နော်ပါဠိမှာကတော့ဒီနှလုံးကိုတွဲလိုက်တာကိုယုတ်နဲ့ဥပါဒာနဲ့ခန္ဓာကိုတွဲတော့ရူပပါဒာနဲ့ခန္ဓာဝေဒနာနဲ့ဥပါဒာနဲ့ခန္ဓာတွဲရင်ဝေဒနုပါဒာနဲ့ခန္ဓာတင်ညာနဲ့ဥပါဒာနဲ့ခန္ဓာနဲ့နှလုံးတွဲရင်တင်ညုပါဒာနဲ့ခန္ဓာသင်္ခါရနဲ့ဥပါဒာနဲ့ခန္ဓာတွဲရင်တော့သင်္ခါရုပါဒာနဲ့ခန္ဓာဝိညာဉ်နဲ့ဥပါဒာနဲ့ခန္ဓာနဲ့တွဲရင်တော့ ဝိညာဏုပါဒနဲ့ခန္ဓာလို့ဒီလိုပါဠိတွေတွဲပြီးတော့ဆိုပါတယ်သူကနည်းနည်းရှည်လို့ခေါ်ရမှာခက်မှာဆိုလို့တိပိသားစကလုံးလင်းတွေပဲရိုးရိုးပဲထည့်ထားပါတယ်နော်ယုတ်ဥပါဒနဲ့ခန္ဓာဝေဒနာဥပါဒနဲ့ခန္ဓာတင်ညာဥပါဒနဲ့ခန္ဓာသင်္ခါရဥပါဒနဲ့ခန္ဓာဝိညာဉ်နော်ညင်မဟုတ်ဘူးနော်ညင်မဟုတ်ဘူးညံညံနော်ဒါများသောဖြင့်ငါ ညကြီးရေချာနတ်သက်ကိုညင်လို့ဖတ်တတ်တယ်ညင်တော့မဟုတ်ဘူးသူညံပဲထွက်တယ်နတ်သက်ကိုညံလို့ထွက်တာဝိညာဉ်ပြောတော့ပြောတာပါဦးဇင်းတို့လည်းဟိုတော့ကထွက်တဲ့တိုင်းမှာပါဇက်ကဒီတိုင်းပဲထွက်မိနေတာဟုတ်လားဒါတော့အမှန်လေးတော့သိရမှာပေါ့နော်ပါဇက်ကရောင်မှားထွက်တာတော့ထွက်မှာပေါ့ပါဇက်ကအကျင့်ပါတတ်တော့သို့တော့မိမိအတီးထဲမှာတော့အော်ဝိညာဉ်လို့ထွက်မှာပုံမှန်ပဲလို့အဲ့ဒါလေးလက်မှတ်ခဲ့ပါဦးကောင်းပြီဒါကသူ့ရဲ့အဖြေဆိုတော့ဦးဇင်းတို့ကဒီလောက်နဲ့ ရက်ထားလို့မရဘူးလေဒါတော့ဦးဇင်းတို့ကဒါဥပါဒဏ်နဲ့ခန္ဓာဆိုတဲ့စကလုံးလေးကိုဒီသတိပဋ္ဌာန်တုတ်ထက်မှာလည်းပဲရှင်းခဲ့ပြီးပြီသို့တော်လည်းเนาะဒါတွေကခဏခဏနားထောင်ပေမဲ့အဲနားထောင်ပေးရမယ်စကလုံးเนาะမိမိကသဘောသွားမှဒီမကြည့်သေးရင်တိအောင်ပထမစကလုံးအဖြစ်လေ့လာရမယ်စကလုံးအဖြစ်လေ့လာပြီးအဲစကလုံးကိုစာအုပ်ထဲကဆရာပြောလို့လေ့လာတာကနေကိုယ်ပိုင်ဉာဏ်ဖြစ်အောင်လေ့လာကိုယ်ပိုင်ဉာဏ်ဖြစ်အောင်ကြည့်ရုံပါလေဒါကြောင့်မလို့ဒီသဘောသွားတွေကိုစကလုံးနဲ့ကြားလိုက်ရင် သူ့ရဲ့မူရင်းအတိတ်ပဲဆိုလိုရင်းကိုရောက်အောင်သဘောထဲမှာပိုင်ပိုင်နိုင်နိုင်နားလည်သွားစီခြင်းလို့ဒါတွေကိုထပ်တက်ပြီးတော့နှုတ်ထက်မှာထည့်ပေးပါတယ်နော်ဒါကြောင့်နောက်တစ်ပိုက်ဆက်ဖတ်ပေးပါအောင်မြတ်ဥပါဒณะခန္ဓာဟုသည်ဆိုတာလေးကိုဥပါဒณะခန္ဓာဟုခုသည်ဆွဲလန်းတတ်သောဥပါဒံတို့အာယုံဖြစ်သောယုံနံတရားများပင်ဖြစ်သည်ဉာဏ်တိုင်းကြားတိုင်းနာတိုင်းစားတိုင်း ထိတိုင်းတိတိုင်းထင်ရှားဖြစ်ပေါ်နေသောယုံ nant တရားများပင်ဖြစ်သည်၎င်းတို့ကိုမရှိမှတ်၍အနိစ္စစသည်ဖြစ်မသိလျင်မြဲသည့်အနေချမ်းသာသည့်အနေအသက်ရှင်နေသော အတ္တကောင်အနေအားဖြင့်ဆွဲလန်းနိုင်၏ထိုသို့ဆွဲလန်းနိုင်သောကြောင့်ထိုယုံ nant များကိုဥပါဒါနခန္ဓာဟုခေါ်သည်ထိုအစွဲခံထိုအစွဲလန်းခံရသောယုံ nant များသည် ထင်ရှားရှိသောကြောင့်တက္ကာယဟုခေါ်သည်อืมဟုတ်ပြီဒီတစ်ပတ်ကလေးလေ့လာကြအောင်ဗျာဥပါဒံနဲ့ဥပါဒံနဲ့ခန္ဓာเนาะဒါဟိုဘက်သတိပဋ္ဌာန်နဲ့မှာတော့ရှင်းခဲ့ပြီးသားပါဒါတော့ဒီမှာတော့နောက်နားမှာတော့ပြောထားပါတယ်သို့တော့နည်းနည်းလေးဘေးနားမှာဟိုရင်းကိုထားပြီးတော့ရေးပြပါမယ်သူစကလုံးကိုခွဲအောင်လို့ဥပါဒံဆိုတာက တဏှာနဲ့ဒိဋ္ဌိကိုပြောတာဘာနဲ့ပါ ਉਹ လဲတဏှာနဲ့ဒိဋ္ဌိပါဗျာတဏှာဒိဋ္ဌိနှစ်ပါးကိုဥပါဒံလို့ခေါ်တယ်နော်ဒါကတိလောက်ပြီးထင်လို့ဒါကိုထည့်မပြောလဲမရေးခဲ့ဘူးနော်မိမိတို့အဲ့ဒါကိုဥပါဒံလို့ပြောလိုက်ရင်နော်ဥပါဒံလို့ပြောလိုက်တာနဲ့တပြိုင်နက်အော်ဒါသူ့ရဲ့မူရင်းကတဏှာနဲ့ဒိဋ္ဌိနှစ်ပါးကိုပြောတာပဲလို့အဲ့ဒီလိုမျိုးမိမိတို့ကတိထားရတော့မယ်ဒါနော်အဲနည်းနည်းလဲတဏှာတက်လာတယ်လဲရင့်ပြီဆိုတော့ဟလာတနေ့ကြော်ပြီတနေ့နဲ့6လတက်လာဘူးဥစဉ်ချိန်မှာယူရလား ဒါတော့နော်မေးလို့ရှိရင်အသက်ကားဆိုတာဘာလဲပြောနေရမယ်ဥပါဒံဆိုတာဘာလဲပြောနေရမယ်ဥပါဒံနဲ့ခန္ဓာဘာလဲပြောနေရမယ်နော်ဒါသက်ကလည်းပြောနေရမယ်အဲ့တော့ဥပါဒံဆိုတာကဆွဲလန်းတက်တဲ့သဘောပြောတာနော်ဆွဲလန်းတက်တဲ့သဘောဘသူတွေကဆွဲတာတော့ဆိုတဏှာနဲ့ဒိဋ္ဌိကဆွဲတာဘသူတွေကဆွဲလဲတဏှာနဲ့ဒိဋ္ဌိကဆွဲပါတယ်ခင်ဗျာသူကတဏှာနဲ့ဒိဋ္ဌိတဏှာနဲ့ဒိဋ္ဌိကဆွဲတာအဲ့တော့တဏှာသူတို့ဘလို့ဆွဲတယ်လဲဆိုရင်နော်သူတို့ဆွဲပုံဆွဲနေမတူဘူး နော်တဏှာကစွဲตายာပြီးတော့စွဲလန်းတယ်နော်တဏှာကตายာတတ်တဲ့သဘောနဲ့စွဲတာဒီတဏှာကဒိဋ္ဌိကအမြင်မှားပြီးတော့စွဲတာဒိဋ္ဌိစွဲတဏှာစွဲမတူဘူးတဏှာကအာယုံကိုตายာသဘောကျနှက်တဲ့ပြီးတော့လက်ခံပြီးတော့စွဲတာမပြတ်နိုင်အောင်စွဲတယ်ဒိဋ္ဌိကြတော့ဒီအယူမှဒီအယူမှန်တယ်လို့စွဲတာဒီအယူမစွန့်နိုင်ဘူးဒီအတွေးအဆနော် ideology เนาะဒီ idea နဲ့ပတ်သက်လို့တွေးခေါ်မိတွေးခေါ်ကဝင်သွားရင်အဲ့ဒီအစွဲကတာမရထစ်ဆွဲတယ်တာမရဆွဲတယ်ဆိုတာကသူတို့ဖြတ်လို့ရတယ်အဲ့ဒီအတွေ့ခေါ်ဝင်သွားရင်လူတွေအဲ့ဒီတွေ့ခေါ်ကိုယ်ပြန်မြို့သွားတာဒါဒိဋ္ဌိကစတာပဲเนาะဒါကြောင့်မလို့တဏှာကအာယုံ၅ပါးကိုတာယာပြီးဆွဲတယ်နှစ်သက်သဘောကျဆွဲတယ်ဒိဋ္ဌိကတော့အဲ့ဒီအယူကိုသူကမှားသောအဖြစ်အတွေးနဲ့ဆွဲတယ်เนาะအတွေးခေါ်မှားပြီးတော့ဆွဲတယ်ဒါကြောင့်မလို့အထင်လွဲပြီးအဲပေါ့ ตาယာပြီးဆွဲလိုက်ရင်တဏှာအထင်လွဲပြီးဆွဲလိုက်ရင်ဒိဋ္ဌိဒါကြောင့်သူတို့နှစ်ခုကအဲ့ဒီလိုမျိုးตาယာပြီးတော့ဆွဲနော်အထင်လွဲပြီးတော့ဆွဲလို့အဲ့ဒီနှစ်ပါးကိုတပေါင်းတည်းနာမည်ခေါ်တော့ဥပါဒံလို့ခေါ်တယ်ဘာလို့ခေါ်လဲဥပါဒံလို့ခေါ်ပါတယ်ခင်ဗျာဥပါဒံဥပါဒနာဆိုတာနော်ခါတဲ့ပြင်းပြင်းထန်ထန်နော်တင်းတင်းကြပ်ကြပ်ဖြုတ်မရအောင်ဆွဲတဲ့ဟာမျိုးပြောတာနော်ဖြုတ်မရအောင်ဆွဲတာဒါကြောင့် မွေကနေပြီးတော့ဖားကိုမြိုတဲ့အခါမှာဖားကနော်မွေပစာထက်ကိုရောက်သွားတယ်ရောက်သွားတယ်နောက်ကိုပဲပါပါသွားတယ်နော်ရှေ့ကိုထွက်လို့မရတော့ဘူး။ဘာဖြစ်လို့လဲဆိုရင်မွေတွေရဲ့သွားမှာကသွားလေးတွေအကောက်ကလေးတွေအတွင်းဘုတ်ကိုကောက်ထားတာ။နော်ဒါတော့တကယ်လို့ကြိုက်မိပြီဆိုလို့ရှိရင်တကယ်လို့ရှေ့ကိုဖားကယုံမယ်ဆိုရင်ယုံလေဒီအဆွဲကကိုယ့်ကိုစုနေပါဗျာ။ဟာတကရမနေနဲ့လေအဆွဲကောက်နေတယ်ဆိုတော့နော်အဆွဲနဲ့ထောက်ထားမိပြီဆိုလို့ရှိရင် နော်ဒီဖားကရှေ့ကိုကိုကထွက်ချင်တယ်လို့ထုတ်လို့ရှိရင်အစွဲကကိုခန္ဓာတွေကိုပို့ပို့စုမသွားဘူးလားစုသွားပါတယ်ဖေ။စုသွားတာဘောစုအကောက်လေ तू ကနောက်ကိုကောက်ထားတာ။ तू ကဒါတော့ဗိုက်ထက်ကိုပဲ तू အတွန်းထည့်နေတာ။အဲဥပါဒဏ်သဘောအဲ့လိုပဲတဲ့။မွေးကနေဖားကိုမျိုးသလိုထွက်လို့မရသလိုပဲတဏှာဆွဲဒိဋ္ဌိဆွဲနဲ့ဆွဲထားပြီဆိုရင်အဲ့ဒီတတ္တဝါအဲ့ဒီတဏှာမှတော်လကောင်းဒိဋ္ဌိမှတော်လကောင်းထွက်လို့မရတော့ဘူး။ဒါကြောင့်မွေးမှာအစွဲနဲ့ချောင်းနဲ့ကုတ်ကုတ်ပြီးတော့မှမျိုးသလိုပဲ။ တဏှာနဲ့ဒိဋ္ဌိဆိုတဲ့အစွဲနဲ့ချောင်းကတတ္တဝါတွေကိုဥပါဒဏ်နဲ့ကိုရအောင်မျိုးမျိုးချတာမျိုးမျိုးဆွဲချတာဒါကြောင့်ဥပါဒဏ်ဆိုတာဆွဲလန်းတတ်တဲ့တရားဘယ်သူတွေတုံးဆိုရင်တဏှာဆွဲဒိဋ္ဌိဆွဲတဏှာကตายာပြီးတော့ဆွဲတယ်ဒိဋ္ဌိကနော်အထွင်လွဲမှားယွင်းပြီးတော့ဆွဲတယ်နော်အဲ့ဒါတော့အဲ့ဒီနှစ်ခုကိုနာမည်ကဥပါဒံလို့တတ်ပါတယ်ဒါကြောင့်တဏှာမှာနော်ဝေဒနာပစ္စယတဏှာတဏှာပစ္စယဥပါဒံနဲ့ပရိစ္ဆာသုံးဘုတ်ပေါ်မှာမရှိဘူးလား ရှိပါတယ်ဖေ။ရှိတယ်။ဒါတော့တဏှာအဆင့်နော်ရိုးရိုးတာမန်လိုချင်တဲ့ဟာလေးတွေမြင်လိုက်လို့ဟောသဘောကျစရာဟောကြားလိုက်လို့ဟောตายရသားပဲလို့တာမန်လိုချင်တဲ့လိုချင်မှုကတဏှာနော်တာမန်လိုချင်မှုကတဏှာမရမနေပြင်းပြင်းထန်ထန်ဆွဲဆွဲလန်းလန်းဖြစ်ရင်ဥပါဒံဒါတော့တဏှာရဲ့အဆင့်ကနှစ်ခုကွဲမသွားဘူးလားကွဲသွားပါတယ်ဖေ။ကွဲသွားတယ်။တာမန်လိုချင်ကမျှကိုတဏှာ မရမနေရမှဖြစ်မယ်ရဲ့လို့ဆွဲလိုက်ရင်ဥပါဒံအဲ့ဒါတဏှာကိုပဲနှစ်ပိုင်းပိုင်းတို့ကွဲသွားတာအနုပိုင်းနဲ့အရင်ပိုင်းအနုပိုင်းကတာမန်နော်လိုချင်ုံလောက်ပဲသဘောကျရုံလောက်ဖြစ်ရင်တဏှာအဲ့ဒီကနေမဖြစ်မနေဆွဲဆွဲလန်းလန်းဓာကြီးကမှဓာကြီးဖြစ်ပြီးဖြတ်လို့မရဘူးအာယုံနဲ့မှပျောက်ကုန်မပျောက်ဘူးဆိုရင်ဥပါဒံဒါကြောင့်မလို့မွေကို ဖားမျိုးဖားကိုမွေမျိုးသလိုပဲဆိုတာအဲ့ဒါပြောတာဒါကြောင့်အာယုန်ထဲကနေထွက်မသွားတော့ဘူး ဒီအာယုံမှဒီအာယုံဆွဲသွားတာဒါကြောင့်မလို့ဥပါဒဆိုတာဆွဲလန်းတတ်တဲ့တရားဘယ်သူတွေတုံးလို့ဆိုရင်တဏှာနဲ့ဒိဋ္ဌိတဏှာကအာယုံ၅ပါးကိုတာယာနှစ်သက်တတ်မဲ့ပြီးတော့ဆွဲလန်းတယ်ဒိဋ္ဌိကတော့အမြင်မှားသောအပြင်ဆွဲလန်းတယ်ဒါကြောင့်အဲ့ဒီနှစ်ပါးကိုတပေါင်းတဲ့ဥပါဒံလို့မှတ်ထားပါဒါတော့ဥပါဒံရှင်းပြီနော်ရှင်းပါပြီဖေ။ဒါဥပါဒံရှင်းရင်ဥပါဒံနဲ့ခန္ဓာကိုသွားမယ်။ဒါတို့နှစ်ခုကမတူဘူး။ဟောပြောတော့ပြောပြီးသားတွေပါထပ်ပဲပြောအောင်မယ်။ ဥပါဒဏ်နဲ့ခန္ဓာတဲ့ဒါတော့ဘာလဲဆိုရင်လာပြီဆွဲလန်းတတ်သောဥပါဒဏ်ဆိုတော့တွေ့ဘူးလားတွေ့တယ်မဟုတ်လားဒီမှာဆွဲလန်းတတ်တဲ့ဥပါဒဏ်ဆိုတော့သူကစကလုံးစတယ်ဒါတော့စကလုံးမှာကဆွဲလန်းတတ်တဲ့ဥပါဒဏ်ဆိုတော့ဥပါဒဏ်ကဘာလဲလို့မသိရင်ကဲရှေ့ဆက်ဖတ်လို့နားလဲပါမှာမလဲပါဘူးဖေ။နားမလဲဘူး။နားမလဲဘူး။လဲခြင်းတရားရောက်နေနားမလဲဘူးတာ။ဒါဥစ္စာတော့သိနေတယ်။နော်စာကအမ်း သူ့မူရင်းကိုမသိဘဲနေတော့ဇွဲလနဲ့တဲ့ဥပါဒံဆိုတာဥပါဒံကိုမသိရင်နော်ဥပါဒံကိုမသိလို့ရှိရင်ဥပါဒံကနေဆွဲလန်းတဲ့ခန္ဓာလဲနားလည်တော့မှာမဟုတ်တော့ဘူး။ဘာဖြစ်လို့လဲ။သူတို့နှစ်ခုကကွဲမှမကွဲတော့တာ။ဒါကြောင့်မလို့ဆွဲလန်းတတ်တဲ့ဥပါဒံဆိုအောက်မှာပြထားပြီးပြီတဏှာနဲ့ဒိဋ္ဌိပြောတာ။အဲ့ဒီတဏှာဒိဋ္ဌိကဆွဲလန်းတတ်တဲ့အာယုံဖြစ်တော့ဆိုတာတဏှာဒိဋ္ဌိကဒီယုတ်လက်ရှိလောလောဆယ်ဖြစ်နေစေယုတ်တွေနံတွေကိုဆွဲတာကို ဒါတော့ယုတ်ဖြစ်ဆဲယုတ်နံကအစွဲခံရတာစွဲလန်းတတ်တာကဘယ်သူနဲ့ဘယ်သူလဲတဏှာနဲ့ဒိဋ္ဌိပါဗျာဟုတ်တယ်တဏှာဒိဋ္ဌိဥပါဒနှစ်ပါးဒါကြောင့်မလို့ယုတ်နံနှစ်ပါးဖြစ်တယ်ဆိုတာကမြင်စိတ်ကြားစိတ်နာစိတ်စားစိတ်ထိစိတ်သိစိတ်တွေဖြစ်နေတယ်ဆိုတာကဘသူနယ်ပယ်ထဲမှာဖြစ်ရသတုံးဆိုရင်ဥပါဒနယ်ပယ်ထဲမှာဖြစ်ရဘယ်နယ်ပယ်လဲဥပါဒနယ်ပယ်ထဲမှာပါဗျာဥပါဒနယ်ပယ်ဥပါဒနယ်ပယ်ဆိုကြတဲ့ကတည်းကခမရတော့ စဉ်းစားကြည့်ပါလားလို့ဒီအစိုးရပိုင်းနဲ့နယ်မြေထဲမှာနေလို့ရှိရင်ခင်ဗျားတို့အခွန်ရှောင်လို့ရလားမရပါဘူးခင်ဗျာအဲလှုပ်လိုက်တာနဲ့ခင်ဗျားအခွန်ကဖြတ်ပြီးသားပဲဟုတ်တယ်မဟုတ်လားခင်ဗျားတို့ income ရလိုက်တာနဲ့အခွန်အလိုလိုကျုပ်တို့ဈေးသွားဝယ်တယ်ဝယ်လိုက်တာနဲ့အခွန်ကဖြတ်ပြီးသားပဲဘာဖြစ်လို့လဲသူ့အစိုးရသူ့နယ်ပယ်ထဲနေတာကိုသူ့အစိုးရစီမင်းတိုင်းပါပြီးလိုက်နာတာပဲဒီတိုင်းပဲဦးဇင်းတို့နေစဉ်ဘဝမြင်ကြားသိနာမြင်နာကြတာနာနာစရာထိတာသိတာဆိုတဲ့စိတ်တင်မှန်သမျှ ဒီယုံနာတွေလက်ပတ်မှုမှန်သမျှကဥပါဒံရဲ့ level ကြီးတွေမှာဖြစ်နေတာဖြစ်နေတဲ့အခါကျတော့ဥပါဒံရဲ့ level တွေမှာဖြစ်နေရတဲ့ဟာတွေဆိုတဲ့အခါကျတော့ဥပါဒံကအကုန်လုံးကသူသိမနေဘူးလားသိနေပါလေဖေ။သိနေတယ်ကြည်နေတယ်စွဲနေတယ်ကဲသိနေတယ်ကြည်နေတယ်စွဲနေတယ်ဘာဖြစ်လို့လဲဖြစ်လိုက်တာနဲ့ तू သိပြီးပြီဟုတ်တော့မလားလို့ဖြစ်လိုက်တာနဲ့ तू သိပြီးပြီအတိထဲမှာအဲ့ဒီဟာပါနေတယ်ဒါကြောင့်မလို့ ဒီအတိထဲမှာဒီယုံနံဖြစ်တဲ့ပြတိုင်းဒီတဏှာဒိဋ္ဌိကနော်ဒီထက်မှာတွဲရည်ကြီးသူဓာတ်ခံကြီးပေါ့လေဆိုလိုတာကဖြစ်နေစေစိတ်မှာနော်ကုသိုလ်စိတ်ဖြစ်တော့ဒါပါကြီးမပါမပါဘူးပေါ့ကုသိုလ်စိတ်ဖြစ်မပါဘူးသို့တော့မပါပဲမပါတော့လဲကုသိုလ်ဖြစ်နေတာဒီပင်လည်းသူ့နယ်ပယ်ပဲရှိသေးတယ်သူ့နယ်ပယ်ပဲရှိသေးတယ်ဘာဖြစ်လို့လဲလော့ဂီကို လော့ဂီနယ်ပယ်ဒါကြောင့်ကိုကကုသိုလ်လုပ်တယ်ဆိုရင်မဲ့နော် တဏှနဲ့ပဲမကင်းတဲ့ခါကျတော့ဤလောက်ရတဲ့ကုသိုလ်ကောင်းမှုကြောင့်ဘာဖြစ်ရပါလို့ညာဖြစ်ရပါလို့နဲ့နိဗ္ဗာန်မပါဘဲနဲ့ကျန်တာတွေဆုတောင်းရင်ဘသူပဲပါသွားတယ်တဏှနဲ့ဒိဋ္ဌိပဲပါသွားပါတဏှနဲ့ဒိဋ္ဌိပဲပါသွားတာပဲဘဝကိုตายရတာလေဖြစ်ရမယ်ဘဝလေးတွေရမှာလေးတွေကိုကြိုးအခုမရှိသေးတာလေးတွေကိုကိုယ်ကုသိုလ်ကြောင့်မလို့ဆုတောင်းတာလေနော်ဘဝကောင်းဘဝမြတ်ရာရည်စည်စိမ်ချမ်းသာရာရည်ယာတုတွေရာရည်အချမ်းရံပေါ်များရည်ဘာဖြစ်ရင်ညာဖြစ်ရင်စာမွေးအောင်ရည်အလောက်ရရည်နော်ငါတို့ဆုတောင်းပါပါဆုတောင်းကြမှာပါဟုတ်တယ်မလား ဆူတောင်းခဲ့ပါဒါတော့အဲ့ဒီလိုမျိုးဆူတောင်းတာကနော်ဒါတွေကဘာလဲဆိုလို့ရှိရင်အဲ့ဒီတဏှာတို့ဒိဋ္ဌိရဲ့နယ်ပယ်ထဲမှာရှိနေတာဖြစ်တဲ့အတွက်ကုသိုလ်လုပ်တာတောင်းမှနော်နိဗ္ဗာန်ကိုစိတ်ကိုညှို့ခွင့်မပေးဘူးဆူတောင်းခွင့်မပေးဘူး။ဒါစဉ်းစားကြည့်ပါလားလို့အဲ့ဒါကြောင့်မလို့လက်ရှိဖြစ်ဆဲယုံနံတွေပေါ်လာတိုင်းဖြစ်တိုင်းဖြစ်တိုင်းမှာတဏှာကသူအာယုံပြူပြီးသားဖြစ်နေတယ်။အာယုံပြူပြီးသားဖြစ်နေတဲ့သူက ဒါတော့ဖြစ်စေယုံနံကိုနော်ဒီအာယုံပြုတ်ပြီးတော့မှဆွဲလန်းတတ်တဲ့နော်ဒီဟာတွေကိုဒါကိုပစ္စုပန်ခန္ဓာကိုဒါဥပါဒဏ်နဲ့ခန္ဓာလို့ခေါ်တယ်ဥပါဒဏ်ကအဆွဲလန်းခံရတဲ့ခန္ဓာဆွဲလန်းတတ်တာကဥပါဒဏ်ခံရတာကပစ္စုပန်ခန္ဓာဒါတော့အဲ့ဒီနှစ်ခုကိုပေါင်းကကြမှာဥပါဒာနဲ့ခန္ဓာလို့ဒီလိုဖြစ်တာဒါတော့ဖြစ်စေယုံနာဆိုတာဘာတူလဲဆိုအောက်မှာပါတယ်လေပါတယ်လေ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 ဒါပေမဲ့အဲ့ဒီယုံနံဖြစ်စဉ်ကြီးကိုယုံပဲနံပဲရယ်လို့ဖြစ်စဉ်ရဲ့မူရင်းသဘာဝကို မသိတဲ့အတွက်ကြောင့်မလို့အဲ့ဒီဖြစ်စဉ်ကြီးပေါ်မှာတဏှာနဲ့တော်လကောင်နော်ဒိဋ္ဌိနဲ့တော်လကောင်အဲ့ဒီပေါ်မှာတော်တော်ပြီးတော့ဆွဲတာဒါကြောင့်မလို့အောက်ကအောက်တစ်ဘက်ကဘာပြောတယ်လဲဆိုရင်နော်၎င်းတို့ကိုတဲ့ဖြစ်နေတဲ့ထင်ရှားဖြစ်နေတာကတော့ယုံနံနော်ဒါကိုမျက်စိမပြတ်သေးနဲ့နော်ကွင်းစင်မပြတ်စင်နဲ့ မြင်စိတ်ကြားစိတ်ဖြစ်နေတဲ့အချိန်ကမှမြင်ဆက်ကြားဆက်နံဆက်စားဆက်ထိဆက်တိဆက်မှာဖြစ်တာကတကယ်လက်ရှိထင်ရှားရှိနေတဲ့ပရမယုံနံသဘောတွေဖြစ်တယ်အဲ့ဒီဖြစ်ဆဲယုံနံကိုနော်ယောဂီကမိမိကဒါဟာယုံနံပဲဟောယုံနံဆိုတာလည်းပဲဖြစ်ပြဖြစ်တဲ့နော်ဖြစ်ပြသဘောရှိတယ်ဟောသမုံလဲနော်မမြဲတဲ့အနိစ္စသဘောနော်ဆင်းရဲတဲ့ဒုက္ခသဘောအစိုးမရတဲ့နော်ငါသူကောင်ငါကောင်အတ္တကောင်မဟုတ်တဲ့အနတ္တသဘောရှိတယ်ရဲလို့လက္ခဏာ၃ပါးနဲ့ မသိခဲ့ဘူးဆိုရင်လွယ်လွယ်ပြောရမယ်ဆိုတော့ဝိပဿနာဉာဏ်နဲ့မသိလိုက်ဘူးဆိုရင်ဘယ်လောက်သိရမလဲအနည်းဆုံးယုံ nant လို့သိရမယ်အနည်းဆုံးယုံ nant လို့သိရပါဘူးယုံ nant လို့သိရမယ်ယုံ nant သဘောလို့သိရမယ်နော်ထို့တဲ့သာလွင်၍နော်ယုံ nant ပြီးရင်ဖြစ်ဖြစ်သူ့ရဲ့လက္ခဏာနော်လက္ခဏာသုံးပါးကြံသေးတယ်ပေါ့လေသင်္ကတရဲ့လက္ခဏာကဖြစ်ဖြစ်နော်ဒီယုံ nant တို့ရဲ့လက္ခဏာသုံးပါးကြတော့အနိစ္စဒုက္ခအနတ္တဒီသုံးမျိုးတစ်မျိုးမျိုးနဲ့မသိလိုက်ရှင်တဲ့ အဲ့ဒီဖြစ်ဆဲယုံနာအစင်တန်းပေါ်မှာမြဲတယ်ဆိုတဲ့အနေဆိုတော့သူကဘာနေဆွဲသွားတယ်လဲအနိစ္စရဲ့စံကျင်ဘက်ကနေဆာလို့ဆွဲတာမဟုတ်လားတင်ပါဖေ။အေးဒီဒီသဘောဒီယုတ်ဒီနံကမြဲတယ်လို့စိတ်ထဲမှာခံယူသွားတာပြီးတော့မှအခုလက်ရှိဖြစ်နေရမြင်ရရတာလို့ကိုလည်းပဲကောင်းတယ်တာယာပွဲချမ်းသာတယ်လို့စိတ်ထဲလေးမှာဒီလိုမှတ်ယူသွားတာနောက်တစ်ခါအခုနော်ဟောဒီဖြစ်နေတဲ့ မြင်စေကြားစေနာစေစားစေမှလည်းပဲမြင်တာကိုသိတယ်ကြားတာကိုသိတယ်နာတာကိုသိတယ်စားတာကိုသိတယ်ထိတာကိုသိတယ်နောက်ကြံတာကိုလည်းသိတယ်ခံစားနေတယ်သိတယ်တွေးတယ်ခေါ်တယ်ဒါတော့အဲ့ဒီတွေးခေါ်သိခံစားနေတဲ့သဘောလေးဟာနော်ပါမန်ဟာတော့မဖြစ်နိုင်ဘူးဒါလေးကိုနော်အမြဲတမ်းဖြစ်တိုင်းဖြစ်တိုင်းသိအောင်ခံစားလို့ရအောင်တွေးခေါ်လို့ရအောင်ဆိုရင်ဒါလေးဟာမသေးသောနော်ဇီဝအတ္တလေး အတ္တဆိုတဲ့သဘောတည်မတည်သောမတည်သောအရာလို့မှတ်ထားနော်အတ္တဆိုတာမတည်သောအရာပါဗျာအေးမတည်သောအရာဆိုတာထာဝရ तू က ever living ပေါ့ဗျာထာဝရအသက်ရှင်နေတာနော်ဒီမှာတွေ့နေအသက်ရှင်နေသောဆိုတာသူ့ကိုယဉ်ညွတ်တာနော်သူ့စာထဲမှာကတော့မတည်သောလို့ပြောတယ်မတည်ဘူးတဲ့မတည်သောဆိုတာအများအားရှင်နေတယ်လို့အဓိပ္ပာယ်ရှိမသွားဘူးလားရှိသွားပါတယ်ဗျာအေးဒါကြောင့်မလို့အဲ့ဒီ အနတ္တရဲ့ဆန့်ကျင်ဘက်အတ္တလို့ပြောတိုင်းပြောတိုင်းလူတွေကမာနကြီးတာပဲအတ္တကြီးတယ်လို့ထင်နေတာလောဘကြီးတာပဲအတ္တကြီးတယ်ထင်နေတာဒါကဒီနှစ်ခေတ်အရာစကလုံးကမှန်တယ်ဒါပေမဲ့ဝိပဿနာရှုတဲ့အခါမှာအတ္တအဲ့ဒါပြောတာမဟုတ်ဘူးအဲ့ဒါပြောတာမဟုတ်ဘူးအတ္တဆိုတာဘာလဲဆိုရင်ငါတို့ရဲ့ဟောဒီခန္ဓာကိုယ်ခန္ဓာ၅ပါးထဲမှာခန္ဓာကိုယ်ထဲမှာရုပ်တဲ့နာမ်ထဲမှာမသေးဘဲနဲ့ထာဝရရှင်ပြီးတော့ဟောဒီဖြစ်စဉ်လေးကိုသိခံစားနေတဲ့ တဘာဝလေးတစ်ခုရှိတယ်ရဲ့လို့လက်ခံထားရင်အတ္တလက်ခံတယ်လို့ခေါ်တယ်။ဒါကိုအတ္တဒါကိုပဲတက္ကာရလို့တက္ကာဒိဋ္ဌိလို့ပြောရမှာ။ဒါကြောင့်မလို့မိမိတို့နေ့စဉ်သုံးကနေလုပ်ငန်းသုံးကိုခွဲပြီးတော့မှတ်ပါ။နေ့စဉ်သုံးကအတ္တကြီးတယ်။ဒါအတ္တဆန်တယ်။ဒါက तू तू နေ့စဉ်သုံးတယ် तू မှန်းတယ်။ဒီလူကသူတို့ဘာကိုမငဲ့ကွက်ဘူးလို့ပြောတာ။နော်သူ့အတွက်ပဲ तू ကြည့်တယ်။နော်တကူကောင်းသမားဒါအတ္တကြီးတယ်လို့ခေါ်တယ်။သူ့အတွက်ပဲ तू ကြည့်တာ။ဒါပေမဲ့အဲ့ဒီအတ္တနဲ့ ဝိပဿနာရှုတဲ့အခါမှာသုံးတဲ့အတ္တမတူဘူးဝိပဿနာမှာပြောပြောနေတဲ့အတ္တကနော်ဒါဟာဇီဝကောင်းမဲ့အတ္တကောင်းမဲ့လက်ပြကောင်းမဲ့ယောက်ျားပဲမိန်းမပဲဆိုတာကနာမည်ကနေရာကွဲလို့ဆရာကွဲရင်အသုံးကွဲသွားတယ်ဒါပေမဲ့အကုန်လုံးတူတာတခုကတော့အဲ့ဒီဇီဝအတ္တလက်ပြယောက်ျားမိန်းမပုဂ္ဂိုလ်တ attva လို့ညွှန်းဆိုတဲ့စကားလုံးနဲ့အညွှန်းဒီမသေးသောအရာလေးကိုပြောတာလူရာအခွန်ကြီးလူရာတာသေခြင်းသေသွားမယ်ဒါပေမဲ့လူအိုးလို့သေသွားပြီမဲ့ အတ္တလေးကတော့မသေးဘူးနောက်တစ်ယောက်ပါဇက်ကတော်လကောင်တဏှာတော်လကောင်ထွက်ပြီးတော့နောက်အမေသစ်မှာသွားပြီးတော့ဘဝသစ်ပြန်ဖြစ်တာအဲ့ဒီလိုမျိုးမသေးဘဲနဲ့ဇက်တက်ဇက်တက်နော်အဲ့ဒီလိုမျိုးကူးကူးကူးကူးပြီးတော့နေတဲ့အရာလေးကိုအတ္တလို့ခေါ်ပါတယ်မသေးသေးခင်မှာလည်းပဲ तू ကလွှမ်းမိုးအုပ်ချုပ်နေတယ်ခံစားစရာရှိတာ तू နဲ့ခံစားရတယ်သိစရာရှိတာ तू နဲ့သိတယ်တွေးစရာရှိတာ तू နဲ့တွေးတယ်မြင်စရာရှိတာ तू နဲ့မြင်တယ် तू ရှိလို့မြင်နိုင်ကြားနိုင်နားနိုင်စားနိုင်တွေးနိုင်ခေါ်နိုင်တယ် तू ရှိလို့ငါတို့အသက်ရှင်နေတာဒါလေးကိုတာထုတ်လိုက်ရင်တော့ကွန်ပျူတာတွေကချစ်ပြားလေးထုတ်လိုက်တယ်လို့ပဲ နော်ခင်ဗျားတို့ဖုန်းထဲကနေပြီးတော့တခါတော့ memory card ကလေးထုတ်လိုက်သလိုပဲဘာမှမသိတော့အခွန်ကြီးပဲအဲ့ဒါဆိုတော့ဒါတော့လှုပ်ရှားပြောဆိုနေတဲ့အားတွေကဘာလို့ရှိလို့လဲဆိုသူတို့ထင်တာဒီအတ္တလေးရှိလို့အဲ့ဒါလို့ထင်တာဒါတော့တကယ်လို့မိမိတို့ကဖြစ်ဆက်ယုံနာတွေအကြောင်းကျိုးခွင်းဆက်အဖြစ်နဲ့ဖြစ်နေတဲ့ယုံနာသဘောပစ္စုပန်တဲ့ယုံနာသဘောရဲ့ဖြစ်စဉ်ကိုတဲ့ဝိပဿနာဉာဏ်နဲ့ယုံနာယုံနာဟူရတော်လကောင်းနော်အကြောင်းကျိုးသဘောဟူရတော်လကောင်း သို့ဒီမဟုတ်အဖြစ်အပျက်သဘောမျှတာရှိဟူရတော်၎င်းနော်သို့ဒီမဟုတ်အနိစ္စဒုက္ခအနတ္တသဘောလက္ခဏာရှိတဲ့ဟူရတော်၎င်းအဲ့ဒီလိုမျိုးဝိပဿနာဉာဏ်နဲ့မသိမမြင်မတွေ့မစင်ကြမိရင်တဲ့ထိုဖြစ်စေယုံနာအပေါ်မှာထိုအနိစ္စဒုက္ခအနတ္တကနေနေစ္စမြဲတဲ့ယုံနာဒုက္ခချမ်းသာတရားပွဲရှိတဲ့ယုံနာအတ္တငါးပိုင်းအစိုးရနော်ခံစားလို့ရတဲ့အသက်ရှင်နေသောအတ္တနော်အဲ့ဒီလိုလေးရှိနေတဲ့ခန္ဓာလို့သူတို့မှတ်ယူသွားကြတယ် ဒါကြောင့်မလို့အဲ့ဒီလိုမျိုးဝိပဿနာဉာဏ်မရှိရင်เนาะစင်ကြင်ဉာဏ်မရှိရင်အဲ့ဒီလိုမျိုးဆွဲလန်းသွားနိုင်လို့နေစာဒုက္ခအတ္တရေလို့ဒီပစ္စုပန်ဖြစ်စေယုံနံပေါ်မှာဆွဲလန်းသွားနိုင်လို့ထိုဖြစ်စေယုံနံကို ဖြစ်စေခန္ဓာကို ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်ဒါတော့ဥပါဒာနဲ့ခန္ဓာနဲ့တခုတူသေးရဲ့လားမတူတော့ပါဘူးဖေ ဖြစ်ဆဲယုံ nant ကခန္ဓာပဲအဲ့ဒီဖြစ်ဆဲယုံ nant ကိုဝိပဿနာဉာဏ်နဲ့မရှိမရင်တော့ယုံ nant ဖြစ်ဖြစ်သဘောမရှိမရင်ဒီဒီဘက်ကဥပါဒံကသူ့ကိုစွဲမယ်တနည်းထိုဖြစ်နေသောယုံ nant သည်ထိုဥပါဒံရဲ့နယ်ပယ်ထဲမှာသူ့ရဲ့အာယုံပြုတဲ့နယ်ပယ်ထဲမှာဖြစ်နေတဲ့အတွက်ကြောင့်မလို့နော်သူ့နယ်ပယ်ထဲမှာဖြစ်နေတဲ့အတွက်ကြောင့်မလို့မိမိကမတိမရှိခဲ့ရင်စွဲမယ်ဘယ်လိုစွဲမလဲပုဂ္ဂိုလ်အဖြစ်တတ္တဝါအဖြစ်သူအဖြစ်ငါအဖြစ်ယောက်ျားအဖြစ်မိန်းမအဖြစ်မြဲတယ်ဆိုပြီးတော့စွဲမယ် ချမ်းသာတယ်ဆိုပြီးတော့ဆွဲမယ်အတ္တကောင်ဇီဝကောင်လိပ်ပြကောင်ဆိုပြီးတော့ဆွဲမယ်အဲ့ဒီလိုမျိုးအဆွဲဆွဲနိုင်လို့ထိုခန္ဓာ၅ပါးကိုဥပါဒณะခန္ဓာ၅ပါးလို့ခေါ်တယ်ဆိုတော့ဥပါဒณะခန္ဓာ၅ပါးသဘောပေါက်ပြီလားပေါက်ပါပြီဖေ။အောင်နာကြရင်ဖန်ရင်းတဲ့သဘောပေါက်သွားပါလိမ့်မယ်နော်။နည်းနည်းနည်းနည်းပေါ့ဟုတ်လား။ဒါကြောင့်မလို့ခန္ဓာဖြစ်စေခန္ဓာကအစွဲခံရတာ။စွဲတာကတဏှာနဲ့ဒိဋ္ဌိ။ဒါတော့စွဲတာကဘယ်သူနဲ့ဘယ်သူလဲ။တဏှာနဲ့ဒိဋ္ဌိပါဖေ။အစွဲခံရတာက ခန္ဓာ၅ပါးပါခန္ဖြစ်စေခန္ဓာပါဗျာအဲဖြစ်စေဒါလေးကိုမမေ့နဲ့နော် ဖြစ်စေလောလောဆယ်ဖြစ်နေစေခန္ဓာ၅ပါးအဲ့တော့လောလောဆယ်ဖြစ်နေစေခန္ဓာ၅ပါးကလည်းပဲသူတို့ထင်ရှားဘလို့ဖြစ်နေတာလဲဆိုတာလေးတွေကိုသိရအောင်လို့ဦးဇင်းကစာထဲမှာတော့တုတ်တန်ထဲမှာတော့ဒါတွေမပါဘူးသို့တော်မိမိတို့ကလေ့လာသူဆိုတော့နော်ကိုလည်းလုပ်ငန်းထဲမှာလုပ်နေတယ်ဆိုတော့ဘလို့ခေါ်တာလဲဆိုတာသိအောင်လို့မာစီဆရာကြီးရဲ့နော်ဒီဇူလဝေဒန်လာတုတ်တန်တွေက နော်ရှုွက်ကလေးတွေကိုပြောထားတာလေးတွေကိုအောက်မှာထည့်ပေးထားပါတယ်ဒါလေးကိုနော်ဒီအောက်ကငါလေးဖတ်ပေးပါဗျာမြင်သိစေခဏ၌ဥပါဒါနဲ့ခန္ဓာ၅ပါးမြင်စေခဏ၌မျက်စိနှင့်အစဉ်သည်ရုပ်ဥပါဒါနဲ့ခန္ဓာမြင်လို့ကောင်းမကောင်းခံစားမှုသည်ဝေဒနာဥပါဒါနဲ့ခန္ဓာ မြင်ရသောအစဉ်ကိုမှတ်သားမှုသည်တင်ညာဥပါဒါနဲ့ခန္ဓာမြင်ခြင်းကိစ္စပြီးအောင်ကြောင်းကြဆိုင်မှုနှလုံးသွင်းမှုသည်သင်္ခါရဥပါဒါနဲ့ခန္ဓာမြင်သိယုံမြသဘောကဝိညာဉ်ဥပါဒါနဲ့ခန္ဓာဤသို့မြင်သိစေ၌ထင်ရှားရှိသောဤယုတ်နံခန္ဓာ၅ပါးကိုတက္ကာယဟုခေါ်သည်ဟုတ်ပြီ ကောင်းပြီအဲ့ဒါလေးလေ့လာကြည့်အောင်မြင်သိစေဆိုတာမြင်လိုက်တဲ့အခါမှာမြင်သိစေမြင်လိုက်တော့မြင်တဲ့အရာမသိဘူးလားဗျာသိပါတယ်ဖေ။အဲဒါတော့ဦးဇင်းတော်ဒါကိုတွဲပြီးတော့မြင်သိလို့သုံးလိုက်ပါတယ်။ဒါတော့အဲ့ဒီဟာလေးဥပမာတော့ဒါလေးကိုဥပမာဖြစ်လေ့လာရအောင်အဲ့ဒါလေးဥပမာသဘောအဲ့ဒီဟာလေးကိုဒီမြင်သိဇက္ခဏမှာဖြစ်တဲ့ခန္ဓာ၅ပါးကိုသဘောပေါက်ရင်ဉာဏ်တွေကဒီတိုင်းပဲနော်ဉာဏ်ကဒီဟာမှီပြီးတော့ဆိုသွားတာပေါ့နားလေသဘောပေါက်လို့ရပါ မြင်တည်ဆဲဆိုတော့မြင်ဆဲခဏမှာတဲ့ဒါတော့ဆရာကြီးကတော့လွယ်အောင်လို့ပြောတာနဲ့ဒါပေမဲ့မိမိတို့ကဒီမျက်စိဆိုတာလေးနဲ့အဆင့်ဆိုတာလေးလည်းနည်းနည်းချဲ့ပြောမှရမယ်ဒါတော့မြင်မြင်ဆဲခဏလေးမှာမျက်စိနဲ့အဆင့်ဒီဘာခန္ဓာတဲ့လဲရုပ်ဥပါဒာနဲ့ခန္ဓာပါဖေ။တောင်းပြီအဲ့ဒါလေးအရင်ပြောမယ်။မြင်တဲ့အခါမှာမိမိရဲ့မျက်လုံးထဲမှာဦးဇင်းတို့ဒီ ။ဒါပါတော့မြစ်ကြီးလွှာခုနှစ်လွှာရဲ့အောက်မှာတဲ့အမတန်သေးတဲ့တန်အုပ်ခေါင်းလောက်ရှိတဲ့နော်စစ်စပေါ်လေးတစ်ခုရှိတယ်ပေါ့ဗျာ။ဒါတော့အဲ့ဒီနေရာလေးပေါ့နော်သွေးကြီးတစ်မျိုးလေးပဲဆိုကြပါစို့။အဲ့ဒီအကြီးလေးမှာစကုပတာရအကြီးတက်လေးကစကုပတာရဆိုတဲ့အကြီးတက်လေးကမှီတယ်။ဒါကိုစကုဝိထုလို့ခေါ်တယ်။ဘာလို့ခေါ်လဲ။စကုဝိထုလို့ခေါ်ပါရခင်ဗျ။အဲစကုဝိထုနော်။ဒါစကုဝိထုဆိုတာကဒီဒီအကြီး ဒီမြင်တဲ့အခါမှာမြင်တတ်တဲ့ပသာရာလေးကမှီရတယ်မှီတဲ့အခါကျတော့ तू ကမှီရဖြစ်လို့ဝတ္ထုဆိုတာတီယာပြောတာနော်ဝတ္ထုဆိုတဲ့သဘောကတီယာမှီရအားထားရအထီး तू က base ယူတာပေါ့ဗျာပြောမယ်ဆို i base ပေါ့နော်မျိုးလုံးထဲမှာရှိနေတယ်ဒီမျိုးလုံးကြီးကိုအကြည့်လို့ပြောတာမဟုတ်ဘူးမျိုးလုံးကအမိပြုတ်တဲ့ဟာသူ့ရဲ့ base ထားတဲ့နေရာ तू မရှိလို့လည်းမရအောင် तू မရှိလို့လည်းမရအောင်ဒါတော့မျိုးလုံးကြီးကိုဦးဇင်းတို့က စက္ကုပ္ပတ္တရာအကြည်ဓာတ်လို့ခေါ်မလားဆိုမခေါ်ဘူးเนาะအဲ့ဒါကိုတော့ရှင်းအောင်မှတ်တာဘာဖြစ်လဲအကြည်ဓာတ်ဆိုတဲ့သဘောကကမ္မဇာယုတ်လက်ကံကြောင့်ဖြစ်ရတဲ့ယုတ်ဆိုတော့ तू ကအဲ့တော့အဲ့ဒီကံကြောင့်ဖြစ်ရတဲ့အကြည်ဓာတ်ဒီဘယ်ကိုမိမလဲဆိုအဲ့ဒီမျက်လုံးကြီး eye ball ကိုမိရတယ်မိတော့ဘယ်နေရာကိုမိတယ်လဲဆိုနေရာ point အဲ့ဒါတော့ပြလို့ရတယ်မြစ်ကြီးလွာခုနှစ်ခုရဲ့အလဲကောင်တဲ့တဲ့မှာတန်းအုပ်ခေါင်းလောက်ရှိတယ်ပေါ့ဗျာသူတို့ဒါတော့ဟောသေးစရာမရှိသေးစရာရှာပြီးတော့ကြမ်းဖန်ပြောရတာပါဥစဉ်တို့တာမန်မျက်လုံးနဲ့ဘယ်လိုမြင်လို့ရမှာလဲ နော်ဆာမားတော့ဦးဇင်းတို့အမတန်သေးတဲ့အမတန်နုနယ်တဲ့တာမီပေါ့နော်တာမီပြနုနုလေးတွေချင်အဲ့ဒါလေးနဲ့ရေးစီစီကွက်ထဲကိုတဲ့နော်အဖျားလေးနဲ့တို့နှက်လိုက်ပြီးလို့ရှင်ခါခါအာရပါရနော်ခါပြီးလို့မရှိတော့တော့ဘူးဆိုတဲ့ခါကျမှအဲ့ဒီအဖျားလေးမှာကြံတဲ့နော်အဖျားလေးမှာကြံရက်ခဲ့တဲ့စီလောက်သဘောပဲရှိတယ်အကြည်တတ်တဲ့ခါကိုမကိုမမလိုက်အမြမှန်းစားလို့ရလားရပါတယ်ဖျက် မှန်းဆလို့နော်ဒါတော့ရှိတယ်ဆုံးလေးပဲဖြစ်ရတော့မှာပေါ့ဟုတ်တော့မလားမြင်နိုင်မှမလားပြောတာမမြင်နိုင်ပါဘူးခင်ဗျာမြင်နိုင်တော့ဘူးနော်မမြင်နိုင်တော့ဘူးဒါတော့အဲ့ဒီမျက်လုံးအလေကောင်တဲ့တဲ့မှာအဲ့ဒါလောက်တီးတဲ့နေရာလေးဟာအဲ့ဒီပသာရအကြည်ဓာတ်တီးတဲ့နေရာလေးပဲဒါတော့ပသာရအကြည်ဓာတ်ကဦးဇင်းတို့ကံကြောင့်ဖြစ်တယ်ကံကြောင့်ဖြစ်တဲ့ပသာရအကြည်သည်နော်ဟောဒီခုနကပြောတဲ့မျက်လုံးလေကောင်တဲ့တဲ့ကနော်အကြည်စီသွေးကြည်ဓာတ်ကလေးမှာမိရတာဖြစ်တဲ့အတွက်ကြောင့်မလို့သူကိုစုကုပသာရလို့သုံးတယ် ဒါကြောင့်ဦးဇင်းတို့ကမျက်စိလို့ပြောရင်မျက်လုံးကြီးကိုမမှတ်ပါနဲ့မျက်လုံးကြီးကဒီတိုင်းကြီးပဲရှိနေတာပဲမနေ့ကလည်းဒီမျက်လုံးဒီနေ့လည်းဒီမျက်လုံးဆိုတော့ဒါကြီးကပြက်သွားရလားမပြက်သွားပါဘူးခင်ဗျပုံတရားမပြက်ဘူးဒီတိုင်းကြီးပဲဒါတော့ပရမတ်ဆိုရင်ခုဖြစ်အခုပြက်ပါတယ်ခင်ဗျခုပြက်ရမှာဒါတော့ဒီမျိုးလုံးကြီးကဒါတော့အခုဖြစ်ပြီးခုပြက်လာဥဒ္ဒဇာယုတ်ကြီးဒီတိုင်းကြီးပြက်မပြောင်းဘူးဥဒ္ဒဇာယုတ်ကမပြောင်းဘူးပြက်သွားတာကအဲ့ပသာတာလေးပဲ တသာတာလေးပဲနော်ဒါကြောင့်ဟောဒီမျက်စိအလဲကောင်တဲ့တဲ့မှာရှိနေတော့နော်သူကယူပါယုံအစင်းသူ့ပေါ်လာကြရင်အဲ့ဒီအကြည်ပေါ်မှာလာကြရင် ထိုအရိပ်ဒီထင်ဤနော်ဒါကြောင့်မလို့အပြင်ဘက်ကရှိနေတဲ့ကိုယ့်ရဲ့မျက်လုံးရှိမှရှိနေတော့အစင်းရူပါယုံရူပါယုံဆိုတဲ့နေရာမှာလည်းပဲနော်အဲ့ဒါလည်းမှတ်ထားအောင်ဦးဇင်းတို့မြင်ရတဲ့နော်ဒီရင်းနေမှာကအစင်းဝဏ္ဏဓာတ် ဝဏတဆိုအစင်တက်တက်ကလေးကိုပြောတာအစင်တက်တက်ကလေးဒါတော့အဲ့ဒီအစင်တက်အစင်ဆိုတဲ့သဘာဝတွေဒီဦးဇင်းတို့ဒီဖွဲ့စည်းထားတဲ့ပညာယုတ်ကြီးပေါ်မှာတည်နေတာတည်နေတာဖြစ်တဲ့အတွက်ကြောင့်မလို့မြင်တဲ့အခါကျတော့အဆင်မဟုတ်တော့ဘူးသူကယောက်ျားမိန်းမပုဂ္ဂိုလ်တ attva အိမ်နေကြောင်းနေဟိုတဲ့နေဖြစ်ကုန်ပြီတကယ်တမ်းကျတော့ဦးဇင်းတို့မျက်လုံးနဲ့မြင်ရတဲ့အဆင်ဝဏတကိုတာဖယ်လဲလို့ရှင်ကျန်တာဘာမှမမြင်ရတော့ဒါတော့ဒီဓာတ်ကြီးလေးမအောက်ကအခြေခံရှိနေတဲ့နေရာမှာဝဏတကနော်သူက ရှိနေလို့ဒါလည်းဒီဟာကြီးတွေကိုမြင်နေရတာမြင်တော့ပုံပေါ်လာတဲ့ဟာကိုကြည့်လိုက်တယ်ပေါ်လာတာကယောက်ျားဆိုရင်ဦးဇင်းတို့အဆင့်ကိုကြော်ပြီးတော့ယောက်ျားနဲ့သွားဆွဲထားတယ်နော်နော်ပေါ်လာတာကမိမဆိုရင်အဆင့်ဝဏ္ဏတက်ကိုကြော်ပြီးတော့မိမကိုသွားဆွဲထားလိုက်တယ်ဒါတော့အဆွဲကဘာဖြစ်တယ်လဲဆိုရင်ဝဏ္ဏပရမတ်ကိုကြော်ယောက်ျားမိမကိုရောက်မသွားဘူးလားရောက်သွားပါတယ်ရောက်သွားတယ်ယောက်ျားမိမပုဂ္ဂတတ္တဝါနော်အဲ့ဒါကိုရောက်သွားတာဒါတော့တကယ်တမ်းပြောမယ်ဆိုရင်နော်ရှိနေသမျှအပြင်ဘက်ကဟာကအဆင့်ဝဏ္ဏတက် အဲ့ဒီဝဏ္ဏတကလေးကိုပြောနေတဲ့အချိန်ခါမှာဒါပရမတ်သဘောပဲရှိသေးတယ်လူကောင်ကြီးကိုပြောတာမဟုတ်ဘူးသို့တော့လူကောင်ကြီးကတီယာဖြစ်နေတဲ့အခါကျတော့ဒါကြီးကိုခုနပြောတဲ့ယုံနာပရမတ်လို့မသိတာတဲ့ကြောင့်အစင်ပရမတ်ကိုမသိတာတဲ့ကြောင့်မြင်လိုက်တော့ဒါတော့ဆွဲမသွားဘူးလားဆွဲဥပါဒ်ပါပဲအင်းဖြစ်တယ်အဲ့ဒါကြောင့်ပထမမြင်တဲ့အခါမှာတဲ့အပြင်ဘက်ကနော်ကိုမြင်လို့ရတဲ့အစင်ယူပါယုံဝဏ္ဏတရဲ့ကိုမြင်လုံးထဲမှာရှိနေတဲ့အခုနကစကုပ္ပတာအကြည်တရဲ့ထုံတစ်ခုသည်တဲ့ မြင်စိတ်ဖြစ်နေတဲ့အချိန်ခါမှာယုတ်ဖြစ်ပြီးရင်ပြည့်အမြဲတမ်းပြောင်းလဲတဲ့သဘာဝထဲမှာရှိလို့သူတို့ကိုယုတ်လို့ခေါ်တယ်ဒါကြောင့်မလို့ထိုယုတ်ဒီလည်းပဲနော်တဏနယ်ပယ်ဥပါဒံရဲ့နယ်ပယ်ထဲမှာဖြစ်လို့မရှိမမှမသိရင်ဆွဲလန်းနိုင်လို့ထိုစကုပ္ပဒါရအတွင်းဘက်ကအကြည်တဲ့အပြင်ဘက်ကမြင်ရတဲ့အစင်းယူပါယုံထိုနှုတ်ခုကိုယုတ်ဥပါဒံနဲ့ခန္ဓာလို့ခေါ်တယ်အဲ့ဒါလေယုတ်ဥပါဒံနဲ့ခန္ဓာလို့ခေါ်ပါတယ်ဖေ။ယုတ်ဥပါဒံနဲ့ခန္ဓာလို့ခေါ်တာနော် ဒါကရုပ်ကိုပြောတာနော်ဒီခန္ဓာ၅ပါးထဲမှာယူဘက်ခန္ဓာဘလို့ပါဝင်လာတယ်လဲဆိုတာပြောတာတခါနော်နံပါတ်5ကိုသွားလိုက်ကြစို့နံပါတ်5ဆိုတော့မြင်လိုက်တယ်မြင်လိုက်တဲ့အခါမှာတိတဲ့သဘောလေးမရှိဘူးလားတဘာဝလေးရှိပါတယ်ဖေ။ရှိတယ်လေဒါတော့မျက်စိနဲ့အဆင်းနဲ့တိုက်တယ်သူတို့နှစ်ခုတိုက်တဲ့တွေ့ကြောင့်မလို့ဘာဖြစ်တယ်လဲမြင်သိစိတ်ဖြစ်တယ်ဒီလိုလာတာမဟုတ်လားတမဖေ။မျက်စိနဲ့ဒါတော့ရိုးရိုးအရာပြောနော်မျက်စိနဲ့အဆင်းနဲ့တိုက်တယ် တိုက်တော့ဘာဖြစ်တယ်လဲမြင်သိစိတ်ဖြစ်တယ်ဒါတော့သူတို့နှစ်ခုတိုက်ဆိုင်ခြင်းကြောင့်အကျိုးကမြင်သိစိတ်ဖြစ်တယ်ဟောအဲ့ဒီနေရာမှာလည်းပဲပြောမယ်ဆိုလို့ရှိရင်မြင်သိဆိုတာကမျက်လုံးထဲမှာမြင်တဲ့အရာလေးကိုသိစရာစိတ်ကသိတဲ့ဟာကလေးပဲရှိသေးတယ်ယောက်ျားမိန်းမပုဂ္ဂိုလ်တ attva အကောင်ထဲမကွဲသေးဘူးမြင်သိကလေးပဲရှိသေးတယ်ဒါကြောင့်မလို့ तू ကမြင်သိယုံမျှသဘောကအဲ့ဒါလေးထည့်ထားတာဒါလေးလည်းနည်းနည်းမှတ်ထားနော်ဦးဇင်းတို့သိလို့ပြောလဲလို့ရှိရင် တိလို့ပြောလဲလို့ရှင်ဦးဇင်းတို့ကဒီနန္တရားတိနန္တိဆိုတာစိတ်ရောစိတ်ရောစေတသိက်ရောနှစ်ခုလုံးပေါင်းသိတာကိုခေါ်တာနန္တိကဝိညာဉ်တိကအဲ့ဒါမဟုတ်သေးဘူးစေတသိက်တွေမပါသေးတဲ့အတွက်ကြောင့်မလို့ဘာမှထူးထူးထူတွေမသိသေးဘူးအထူးအဆန်းတွေအကောင်းအဆိုးတွေမသိသေးဘူးအကောင်းဆိုးကဝေဒနာရောက်မှသိတာဒါတော့အကောင်းဆိုးဟောပြောမယ်ဆိုလို့ရှိရင်တော့ရေခွက်ထဲမှာရေတန့်တန်ကလေးဘာမှအယောင်မဆိုးသေးရင်ဒါရေတန့်လေးပဲဟုတ်တယ်မို့လားတမပါဗျာရေလိုပဲခေါ်ရတယ်ဒါပေမဲ့ အဲ့ဒီရေကိုထက်ကိုမှနောက်မှအဝါထက်လည်းရေဝါလို့ခေါ်ရေဝါလို့ဖြစ်သွားတာမဟုတ်လားတမဗျာအေးအရသာဘလို့ရှိတယ်အယောင်ကဘလို့ရှိတယ်ကြိုက်စရာမကြိုက်စရာစာကြည့်ပြင်ဒါတွေနောက်မှလာတာဒါကြောင့်ပထမဆုံးအာနော်မြင်လက်လို့တိဆိုတဲ့သဘောတဘာဝလေးဒီအကောင်ဆိုဘာမှမတည်သေးဘူးတိယုံစင်စင်ကြဲကြဲတိကမတ်တသဘောလေးကိုဝိညာဉ်တိလို့မှတ်ထားပါဝိညာဉ်တိလို့ခေါ်ပါတယ်ဆိုတော့မြင်ပြီးရင်တိတယ်ဘာမှထူးထူးထူးတယ်မပါသေးဘူး အဲဒုတိယတစ်ဆက်တဲ့နံပါတ်2သွားမြင်လိုက်တဲ့ခါကျတော့မြင်တဲ့အရာလေးကိုကြည့်ပြီးတော့မှဝေဒနာကအဲ့ကြမှာ तू ကဘာလုပ်တယ်လဲဆိုတော့ကောင်းတယ်မကောင်းဘူးနဲ့ तू ဆုံးဖြတ်တာဒါကြိုက်တယ်ကွာဒါမကြိုက်ဘူးကွာဒါကောင်းတယ်ကွာမကောင်းဘူးကွာလှတယ်ကွာအယုဆိုးတယ်ကွာနဲ့ကောင်းတယ်မကောင်းဘူးเนาะလှတယ်အယုဆိုးတယ်ဆိုတဲ့သဘောကဝေဒနာကဆုံးဖြတ်တဲ့သဘောစိတ်ကမဟုတ်ဘူးသူကဆုံးဖြတ်လဲဝေဒနာကဆုံးဖြတ်တာပါဗျာอืมဒါကအတန်ကအိတ်ချင်တန်ပေါ့ ဝေဒနာကဆိုတော့နည်းနည်းရှားကလေးနေဟလားနော်ဒါကြောင့်မလို့ဒီညာလေးမှာကွဲအောင်မှတ်ကြနော်ဒါကစာသင်လို့တာပြောလို့ရတာနော်မှတ်တဲ့ချင်းကြတော့သွားခွဲမှမကြနဲ့ခွဲလို့မရဘူးစာသင်တဲ့အခါမှာကွဲအောင်လို့ခွဲပြနေတာတက်တက်ပဲနော်အဲ့တော့ကောင်းပြီကောင်းမကောင်းလို့စိတ်ကဆုံးဖြတ်တဲ့ခြင်းခါဒီဝေဒနာရဲ့အလုံးလို့ပတ်ပါဒါကြောင့်မလို့မြင်လိုက်တဲ့အခါမှာမြင်ရတဲ့အရာကိုကောင်းမကောင်းဆိုတဲ့ခံစားချက်ကလေးကလည်းရှိတယ်အဲ့ဒီခံစားချက်ဝေဒနာကို ဝေဒနာဥပါဒာနဲ့ခန္ဓာလို့ခေါ်ပါတယ်။ဘာဥပါဒာနဲ့ခန္ဓာလဲ။ဝေဒနာဥပါဒာနဲ့ခန္ဓာပါဗျာ။သောသောကတိယုံကလေးစတွေ့တွေ့ချင်းတိယုံကလေးတိတဲ့သဘောကဝိညာဉ်ဥပါဒာနဲ့ခန္ဓာ။မြင်လိုက်တဲ့အရာကိုကောင်းမကောင်းခံစားမှုဖြစ်လာတာကဝေဒနာဥပါဒာနဲ့ခန္ဓာ။တခါမြင်လိုက်တဲ့အဆင့်ကိုမြင်လိုက်တော့တကယ်လို့ရှေ့ကမြင်ဘူးလို့ရှိရင် မြင်မြင်ချင်းဒါမှတ်မိမသွားဘူးလား မှတ်မိသွားပါတယ်ဖေ။အကုန်လုံးက file အဟောင်းတွေထဲမှာထည့်ထားတာရှိတယ်လေ။ရှိတဲ့အခါကျတော့နော်စကလုံးရှာသလိုပေါ့ဗျာ keyword ကလေးရိုက်လိုက်တာနဲ့ချင်းချင်းတန်းထွက်လာသလိုပဲမြင်ဘူးပြီးသားအရာဖြစ်တဲ့အတွက်ကြောင့်မလို့မြင်လိုက်တဲ့အစင်ယူပါယုံကနော်နော်သူထားပါတော့ဗျာမြင်ရငါမျိုးလုံးကမြင်ပြီးတော့စိတ်ကတိလိုက်တယ်ဆိုတာနဲ့တပြည့်နဲ့စိတ်နဲ့တွဲပြစ်တဲ့စိတ်တဲ့တွေတွေကတင်ညာကရှစ်ထွက်လာတယ်။ဩငါသိတယ်ဒါပါပဲ။တန်းပြီးတော့ကိုယ့်ကိုအတိမပေးဘူးလား။ပေးပါတယ်ဖေ။အတိပေးတယ်။အဲ့ဒီတင်ညာကမှတ်မိတာ အဲ့ဒီတင်ညာတာမမကျုပ်တို့ဘာမှမမှတ်မိဘူး။နော်မြင်သမျှတွေကိုဖလင်မပါဘဲနဲ့ရိုက်တဲ့ကင်မရာလိုပဲဖြစ်သွားမယ်။ဆိုတော့ဖလင်မပါဘဲနဲ့ကင်မရာနဲ့ရိုက်တယ်ဆိုလို့ရှိရင်နော်နောက်တစ်ခါပြန်ထုတ်ကြည့်ဘာတွေ့မလဲ။ဘာမှမတွေ့ပါဘူးဖြစ်။ဟုတ်တယ်။ဟုတ်တယ်။နော်တင်ညာကဖလင်နဲ့တူတယ်။ဒီဖလင်နာမရှိလို့ရှိရင်ကျုပ်တို့ဘာမှမှတ်မိဘူး။နော်အဲ့ဒါမျိုးဒါကြောင့်မလို့မှတ်မိတာတွေမှန်သမျှက နော်ကင်မရာဖလန်ထည့်ပြီးတော့ရိုက်ထားသလိုမျိုးအကုန်လုံးအမှတ်ထဲမှာရှိနေလို့တင်ညာခန္ဓာတင်ညာဆိုတဲ့ခန္ဓာအုပ်စုကြီးထဲမှာရှိနေလို့မြင်တဲ့ဟာကမြင်ဘူးပြီးသားဆိုအတာပါပဲရေလို့သိတာနော်အ ਨੇ ဆုံးတော့လူဆိုရင်ဒါလူပဲယောက်ျားမိန်းမပဲလို့သိတယ်ဒါပေမဲ့မသိတာကဘယ်သူလဲဘယ်ဝါလဲနာမည်မသိတာလောက်ပဲရှိမယ်ဒါကြောင့်မလို့နော်တကယ်လို့မမြင်ဘူးတဲ့အရာတစ်ခုကိုမြင်မယ်ဆိုရင်တော့မြင်တဲ့မြင်ကြတဲ့အစဒါဘာပါလိမ့်မလဲဒါဘာခေါ်ပါလိမ့်မလဲနဲ့မြင်ကြတဲ့အစမမှတ်ရဘူးလား မှန်ပါတယ်ဖေ။အေးအဲ့ဒါတင်ညာ။ဒါကြောင့်မလို့အဲ့ဒီမြင်လိုက်တဲ့အခါမှာမြင်တဲ့အဆင့်ကိုမှတ်မိမှတ်မိတာဒီမှတ်မိမှုမှတ်သားမှုကတဲ့နော်ဒီအဟောင်းဆိုရင်ပြန်ပေါ်လာတယ်အသက်ဆိုရင်လည်းမှတ်ထားရတယ်အဲ့ဒီလိုအဲ့ဒီလိုနော်လှုပ်တဲ့အလုပ်ငန်းကိုတင်ညာရဲ့လုပ်ငန်းလို့ခေါ်ပါတယ်အဲ့ဒါကဒီအဲ့ဒီမှတ်သားမှုလေးပုံမှာလည်းပဲသူကစွဲလန်းတတ်တာပဲနော်မှတ်မိတာငါပဲငါကမှတ်မိတာစသည်ဖြင့်ပေါ့နော်အဲ့ဒီလိုစွဲလန်းတတ်လို့တင်ညာဥပါဒနဲ့ခန္ဓာလို့ခေါ်ပါတယ်တဲ့ နောက်တစ်ခုကမြင်တဲ့အခါမှာမြင်တဲ့ကိစ္စမြင်ရတဲ့ဆိုတော့မြင်စိတ်တစ်ခုပြီးအောင်ပေါ့ဗျာနော်နောက်ကနေပြီးတော့တိုက်တွန်းပေးရတယ်ပြုပြင်ပေးရတယ်စီမံပေးရတယ်ဒါစေတနာရဲ့အလုံးမနတိကာရဆိုတာစိတ်ကလည်းပဲမိမိနော်ကြည့်တဲ့အရာလေးကိုအာယုံစိတ်ကအာယုံစိုက်မထားဘူးလားစိုက်ထားပါတယ်ဗျာစိုက်ထားတယ်ဥပမာကိုကအရာတစ်ခုကိုစိတ်ထက်တန်တရားရှိလို့ကြည့်ခြင်းလို့ပဲဖြစ်ဘာဖြစ်ကြည့်ခြင်းလို့ကြည့်လိုက်တဲ့ဆိုရင်ကိုယ်စိတ်ကလေးရဲ့တိစိတ်တစ်ခုလေးကဘယ်ကိုထားလဲဆိုရင်ရူပါယုံပေါ်မထားဘူးလား ထားပါတယ်ဗျာအေးအဲ့ဒါအဲ့ဒါမနတိကာရသဘောစေရနာတို့ရဲ့သဘောပဲနော်စေရနာကဒီမြင်စိတ်ဖြစ်တဲ့အခါမှာသူနဲ့တွဲဖြစ်မဲ့စေတသိက်တွေအကုန်လုံးတွဲခေါ်ခဲ့ရတယ်လာမင်းတို့အကုန်ထွက်ခဲ့ဆိုပြီးတော့အဲ့ဒါပြီးတော့ဒီမြင်စိတ်စကုဝိညာဉ်စိတ်ကမြင်တဲ့လုပ်ငန်းကိုလုပ်တဲ့အခါမှာလိုအပ်တဲ့ဟာတွေကိုနောက်ကနေပြီးတော့အကုန်လုံးပြီးစီအောင်လုပ်ပေးရတာအဲ့ဒါကိုကြောင်းကြစိတ်တယ်ကြောင်းကြဆိုတာအမှန်တော့တိုက်တွန်းပေးတာပြောတာနော်စီမံပေးရတယ်ပြောမှဆိုရင် ပြဿနာကြီးတစ်ခုကတဲ့ခါမှာနောက်ကဒါရိုက်တာကနေပြီးတော့တစ်ခါမိတစ်ခါစီစဉ်ရတာမရှိဘူးလားလို့ရှိပါတယ်ခင်ဗျာရှိတယ်ဒါရိုက်တာအကုန်လုံးပေးရတာဘသူတွေဘသူတွေဘာလို့ဘာလို့ဘာလို့အကုန်လုံးပြောနေရတာတစ်ခါမိတစ်ခါသူကပြောနေရတယ်လောက်ပေးနေရတယ်ဒါတော့အဲ့ဒီဒါရိုက်တာဟာတစ်ခါမိတစ်ခါသူကနေပြီးတော့မှနော်ဒီထက်မှာပါဝင်တရုပ်ဆောင်မဲ့လူတွေသူလိုရလိုရကိုဇက်စင်ပုံတင်ပေးရတယ်လို့ပဲနော်ဒီစေတနာကနေပြီးတော့ဝိညာဉ်နဲ့စက္ကုဝိညာဉ်နဲ့တွဲပြီးတော့ဖြစ်မဲ့စေတသိက်တွေအကုန်ဆွဲထက်ဆွဲထက်ပြီးလို့ရှိရင်မင်းကဒါလို့ဒါလို့ဒါလို့ဒါလို့အကုန်လိုက်ပြီးတော့မှနှုတ်ဆော်ပေးရတာ အဲ့ဒီလိုမျိုးနော်သူ့အလုပ်သူ့လုပ်အောင်တိုက်တွန်းပေးတာကိုကြောင်းကြဆိုင်တယ်လို့ခေါ်ပါတယ်ပြီးတော့မနတိကာရနှလုံးသွင်းတယ်ဆိုတာလဲစိတ်ကလည်းတခြားကိုရောက်မနေပဲနဲ့ကိုကြည့်ရမယ်ရူပါယုံပုံကိုအဲ့ဒီပုံကိုစိတ်ကလေးကို attention ပေးထားတာဒီနေ့ focus လုပ်ထားတာအဲ့ဒါမနတိကာရနှလုံးသွင်းမှုပဲအဲ့ဒီလိုမျိုးမြင်စိတ်ဖြစ်တာနဲ့တပြိုင်နက်နော်စေရနာဥဆောင်တဲ့စေတသိက်တွေကလည်းပဲမြင်ချင်းကိစ္စလုပ်ငန်းနော်ပြီးအောင်လို့နောက်ွယ်ကနေစီမံကြောင်းကြစိုက်ပေးရတဲ့ နှလုံးသွင်းပေးရတယ်အဲ့ဒီလုပ်ငန်းကိုကြတော့ပြုပြင်စီမံပေးရလို့သင်္ခါရဥပါဒာနဲ့ခန္ဓာလို့ခေါ်ပါတယ်တဲ့ဆိုတော့ဘာခန္ဓာလဲလဲသင်္ခါရဥပါဒာနဲ့ခန္ဓာပါဗျာနော်နည်းနည်းတော့နဲ့တယ်နော်ဘယ်ကိစ္စတော့မရှိတော့တော့ဘူးသတိပဋ္ဌာန်တုတ်တိုင်းတတော်လုံးလေ့လာခဲ့ပြီဆိုတော့ဒါလောက်တော့တိတ်ပဲလေးလောက်တော့မှာဟုတ်လားတင်ပါဗျာနော်ဒါကတော့မလေးလို့မရဘူးခင်ဗျားတို့ဒီရွယ်ဒီအချိန်ကြာမှာတော့ဒါလောက်ပြောကိုပြောရတော့မယ်နော် ပြောကိုပြောရတော့မယ်။သုံးမဆိုရင်ခင်ဗျားတို့ဝိလေလေဝိလေလေနဲ့ဖြစ်နေမယ်။အဲ့တော့ကောင်းပြီဒါတော့မြင်စေခဏကိုထပ်ချုပ်တော့မယ်နော်။ဒါတော့မြင်စေခဏမှာနော်ဟောဒီမိမိမှာရှိနေတဲ့မျိုးလုံးထဲမှာရှိနေတဲ့စကုပ္ပတာအကြည်ဓာကလေးရဲ့အပြင်ဘက်ကအဆန်မြင်ရတဲ့ဝဏတတ်ရဲ့အဲ့ဒီနှစ်ခုသည်နော်ဖောက်ပြန်ပြောင်းလဲတတ်တဲ့သဘာဝရှိလို့သူ့ကိုယုတ်လို့ခေါ်ပါတယ်။ဒါကြောင့်ထိုယုတ်သည်နော်တဏှာဒိဋ္ဌိတို့ကနေပြီးတော့မှမျက်လုံးပေါ်မှာလဲနော်တဏှာဒိဋ္ဌိကစွဲနေတာပဲ မြင်ရတဲ့အပြင်ဘက်ကအရာပေါ်မှာလဲစွန့်နေတာပဲကဲဒါတော့သူတို့တွေကအစွလန်းခံစရာခန္ဓာကြီးဖြစ်မသွားဘူးလားဖြစ်သွားပါတယ်ဖေ။ဖြစ်တာဗောကိုမျက်လုံးလေးကိုဆွဲတာလည်းမရှိဘူးလားလို့ရှိပါတယ်ဖေ။ရှိတာဗောကိုမျက်လုံးကိုဆွဲတာသူများမမင်းနေလေကိုဘာသာကိုပဲမေးကြည့်လေဟုတ်တယ်မလားလို့ဒါတော့မျက်လုံးလေးမဆွဲပဲနေမလားလို့မျက်လုံးကိုမလှရင်လည်းလှအောင်လှောက်ရတယ်မွဲရင်လည်းမျက်မှန်တက်ပေးရတယ်ဟုတ်တယ်မလားလို့ဒါလေးတွေကကိုမျက်လုံးကိုဆွဲတာပဲမဟုတ်ဘူးလားလို့ နော်တမဖျားပြီးတော့မြင်လိုက်တဲ့အခါမှာကောင်းလို့ကြီးနေလို့ရှင်လဲအမဲငါတို့ကဘလောက်ဘလို့ဘယ်လိုဟာမျိုးတောင်မှမြင်နိုင်တယ်ဆိုတာမျိုးပေါ့နော်တမန်လောက်ကနေတန်တောင်လှမ်းမြင်နိုင်တယ်ဆိုပြီးတော့မှကိုမျိုးလုံးကိုလည်းမာနမရှိဘူးလားဖြစ်ပါတယ်ဖျားအဲအဲ့ဒါကြောင့်တဏမာနဒိဋ္ဌိအမြဲတမ်းဝင်နိုင်လို့နော်ဒါတော့တဏှာရဲ့စွဲလန်းရာအစွဲခံရတဲ့ခန္ဓာဖြစ်လို့သူ့ကိုယုတ်ဥပါဒณะခန္ဓာလို့ခေါ်ပါတယ်ဒါတော့မြင်လိုက်တဲ့အခါမှာစေကုပ္ပတာရနဲ့ရူပါယုံတိုက်ဆိုင်လို့မြင်လိုက်တဲ့အခါမှာသိစိတ်ကလေးဖြစ်ပါတယ် ထိုတိစိတ်ကလေးသည်တိယုံမြသဘောလေးသည်ဝိညာဉ်ဥပါဒณะခန္ဓာလို့ခေါ်ပါတယ်စကုဝိညာဉ်စိတ်မြင်တဲ့အခါမှာတိတဲ့စိတ်နော်နောက်တစ်ခါမြင်လိုက်လို့မြင်လိုက်တဲ့အရာလေးကိုကောင်းတယ်မကောင်းဘူးချောတယ်မချောဘူးလှတယ်မလှဘူးဆိုပြီးတော့ဆုံးဖြတ်ချက်ချခံစားမှုလေးဖြစ်တာကဝေဒနာဥပါဒณะခန္ဓာဒီဝေဒနာကလည်းဆွလန်းဆွလန်းခံရတဲ့ဥပါဒဏ်ရဲ့ ਨੇ ဘယ်ထဲမှာဖြစ်တဲ့ဝေဒနာဖြစ်လို့ဝေဒနာဥပါဒณะခန္ဓာ ပြီးတော့မြင်ရတဲ့အရာတွေကိုနော်မှတ်မိတာမှတ်သားတာပြန်ပေါ်လာတာဒီမှတ်သားမှုသဘောကြီးနော်မှတ်မိတဲ့သဘောကြီးတစ်ခုလုံးကတင်ညာဥပါဒณะခန္ဓာလို့ခေါ်ပါတယ်ထိုမှတ်မိခြင်းသဘောကလည်းပဲတတ္တဝါတွေကထိုမှတ်မိခြင်းသဘောကိုပဲဒီနေ့ခေတ်မှာညံလို့ခေါ်နေကြတာဒီကောင်ညံကောင်းတယ်လို့ညံမကောင်းဘူးလို့အမှားတော့ဒီစာပေမှာသုံးတဲ့ညံဆိုတာကတော့အထက်ရုပ်တင်နံတွေကိုခွဲခြားစိတ်ဖြာတိမှတော်လကောင်းလောကရဲ့ ဖြစ်စဉ်သဘောကိုအကြောင်းအကျိုးအကောင်းဆုံးကိုနှိုင်းဆထောက်ဆသိနိုင်မှတော့လကောင်းပင်ကိုပဂတိညာကိုမှပညာလို့ခေါ်တာအလွတ်ကျက်ထားတဲ့ဟာကိုတော့ပညာလို့တော့မခေါ်သေးဘူးတင်ညာပဲသို့တော်ထိုတင်ညာသည်အသုံးချတတ်တဲ့သူတွေအတွက်ပညာကိုဖြစ်စေတယ်နော်ပညာကိုဖြစ်စေပါတယ်ပညာဖြစ်ဖို့အထောက်ပံ့ပေးပါတယ်ဒါကြောင့်ကောင်းပြီမိမိရဲ့မှတ်သားမှုပုံမှာလည်းပဲတဏှာဒိဋ္ဌိတွေကဆွဲလန်းနိုင်လို့တင်ညာဥပါဒနဲ့ခန္ဓာခေါ်တယ်။နောက်မြင်စိတ်ကလေးဖြစ်တဲ့အခါမှာဟောဒီမြင်ရခြင်းမြင်စိတ် မြင်တဲ့အခါမှာတိတဲ့နော်မြင်တာကိုတိလိုက်တဲ့စိတ်ကလေးတစ်ခုရဲ့လုပ်ငန်းပြီးအောင်လို့နောက်ကနေပြီးတော့မှကြောင်းကြစိုက်တိုက်တွန်းနှိုးဆော်ပေးတဲ့သဘောနှလုံးသွင်းတဲ့သဘောတည်ပြုပြင်စီမံပေးရလို့သင်္ခါရဥပါဒာနဲ့ခန္ဓာလို့ခေါ်ပါတယ်ဒါတော့ကြင်ကြည့်လိုက်စမ်းအခုမြင်စဲခဏမှာခန္ဓာဘယ်နှပါးပါသွားလဲခန္ဓာ၅ပါးလုံးပါသွားပါတယ်ခင်ဗျခန္ဓာ၅ပါးလုံးပါသွားတယ်ဒါတော့အောက်မှာဤသို့မြင်သိစေ တော့မြင်သိစေ၌ထင်ရှားရှိတော်ဆိုတဲ့ခါကျတော့အဲ့ဒါလေးကိုတေချာမှတ်ထားပါမြင်သိစေဆိုတာအခုလောလောဆယ်မြင်လိုက်တဲ့အခါမှာမြင်စိတ်ကလေးကနေတစ်ဆင့်ဒါပါပဲလေသိတဲ့စိတ်ကလေးမဖြစ်ဘူးလားဖြစ်ပါရဲ့ဗျာဖြစ်တယ်ဒါကြောင့်မလို့အဲ့ဒီဖြစ်တဲ့ထဲမှာ analyze ပြန်လုပ်ကြည့်မျက်လုံးကနေမြင်ရတဲ့အဆင့်ယူပါယုံလောလောဆယ်အပြင်မှာမရှိဘူးလားရှိပါရဲ့ဗျာသူအဲ့ဒီမြင်ရတဲ့အဆင့်ယူပါယုံလာပြီးတော့အရေးထင်တဲ့စကုပ္ပဒါရအကြည်တက်မျက်လုံးထဲမှာကောမရှိဘူးလားအဲ့လိုစောစောလေးကပြောတာနော် စောစောလေးကပေါ်လာဘူးလားပေါ်လာပါတယ်ဖေ။အေးအဲ့ဒီပေါ်လာတာဖြစ်လာတော့ထင်ရှားလို့ခေါ်တာ။ထင်ရှားလို့ခေါ်တာ။ဒါပေမဲ့မှတ်ထားမှာကအပြင်ဘက်ကအစင်ယူပါယုံကလည်းပဲကြည့်တော့တာဒီတိုင်းကြီးမပြောက်ဘူးလို့ထင်ပေမဲ့သူတို့ကလည်းပဲဝဏ္ဏတက်ကလည်းဖြစ်ပြီးရင်ပြည့်ရတာပဲ။နော်စစ်ကုပ္ပဒါရကြီးတက်ကလည်းဖြစ်ပြီးရင်ပြည့်ရတာကြီးပဲ။နော်ဒီတိုင်းကြီးတန်းနေရလား။မတန်းနေပါဘူးဖေ။တန်းပြီးတော့မနေဘူး။ဒါကြောင့်မလို့ဝိပဿနာရှုတဲ့အခါမှာမြဲနော် သဘောခန္ဓာနဲ့အပြောခန္ဓာအဲ့ဒါလေးကိုကြွဲအောင်မှသဘောခန္ဓာဆိုတာပရမတ်အပြောခန္ဓာဆိုတာအပြင်ဘက်ကမြင်လို့ရတဲ့ဟာဒါကြောင့်မျက်လုံးကြီးနဲ့မြင်လို့ထိလို့တွေ့လို့ကိုင်လို့ရပြီဆိုရင်အဲ့ဒီခန္ဓာဒီအပြောခန္ဓာပြည့်ညက်နော်ဒါတော့ဝိပဿနာရှုတဲ့အခါမှာနော်ဒါကိုအဖြစ်ပြမြင်အောင်ရှုဘာလို့ဆိုအဲ့ဒီဟာတွေကဖြစ်ပြင်းပြဖြစ်ပြင်းပြဒလက်စအမျက်မပြဒလက်စဖြစ်နေတယ်ပြင့်နေတယ်ဆိုတော့ဖြစ်ပြနေတဲ့သဘောသဘာဝကဒါကြီးဆိုရင်ဖြစ်အဲ့လိုဖြစ်ပါမှာဖြစ်ပါဘူးခင်ဗျာဖြစ်ဘူး ရမတ်မှာဖြစ်တယ်ဒါကြောင့်မလို့ပရမတ်ခန္ဓာဒီဖြစ်ပြီးရင်ပြစ်တခါတည်းဖြစ်ပြီးတာနဲ့ဖြစ်တဲ့နေရာမှာပဲပြည့်ရတယ်ဒါတော့အဲ့ဒီဖြစ်ပြဆိုတဲ့သဘောတဘာဝကတခါတန်းစီပြီးတော့မှတန်းဖြစ်နေတာတစ်စက်မှမရဘူးအဲ့ဒါကြောင့်အဲ့ဒီလိုမျိုးနော်ဖြစ်ဆဲခန္ဓာဒီအပြင်ဘက်ကအစဉ်ယူပါယုံနဲ့စုကုပ္ပတာရအကြည့်တဲ့ဒီလည်းပဲတိုက်ဆိုင်ရဖြစ်တယ်ပြီးရင်သူတို့လည်းပြတ်သွားတာပဲဒါကြောင့်အဲ့ဒီလိုမျိုးဖြစ်ပြီးရင်ပြည့်ထင်ရှားထင်ရှိလို့သူ့ကိုတက်ကာရလို့ခေါ်တယ်ကြံတယ်နော်မြင်စိတ်ထင်ရှားမဖြစ်ဘူးလား ဖြစ်ပါတယ်ဖေ။မြင်စေခဏမှာမြင်တဲ့အရာကိုခံစားမှုဝေဒနာထင်ရှားမဖြစ်ဘူးလား။ဖြစ်ပါတယ်ဖေ။မြင်တဲ့အရာဟာဘာပဲရလို့မှတ်မိတာအသုံးမမမြင်ဘူးလို့ရှင်လဲဒါဘာပဲလို့ခေါင်းထဲမှာမှတ်ပြီးတော့ထည့်ပေးတာဒါတင်ညာဒါလည်းထင်ရှားမဖြစ်ဘူးလား။ဖြစ်ပါတယ်ဖေ။အင်းမြင်တဲ့အခါမှာမြင်စေကလေးကနေပြီးတော့မှတော့ဖြစ်လာတာနဲ့တပည့်နဲ့ဒါဘာပါလိမ့်မလဲလို့မြင်စေကလေးကိုပြီးစီးအောင်တနည်းမြင်ခြင်းကိစ္စသဘောတဘာဝပြီးစီးအောင်လို့နောက်ွယ်ကနေဒီပြုပြင်စီမံပေးနှလုံးသွင်းပေးရတဲ့သင်္ခါရခန္ဓာကလည်းမဖြစ်ဘူးလား ဖြစ်ပါတယ်ဖေ။ဖြစ်တယ်။ဒါတော့ခြုံပြောလိုက်မယ်။မြင်သည့်စိတ်ဖြစ်တဲ့အချိန်ခါမှာယုံနာ၅ပါးခန္ဓာ၅ပါးလုံးဒီလက်ရှိဖြစ်နေတာ။နော်။ဒါတော့လက်ရှိဖြစ်နေတဲ့ဟာကိုထင်ရှားရှိတော်လို့သုံးတာ။ဒါတော့ထင်ရှားရှိတော်ဆိုတာနော်ဒီနေရာမှာထပ်ပြောမယ်။ဒါကအရှုကမြင်မြင်မြင်သည့်စိတ်ဖြစ်နေတာ။ဒါကယောဂီဆိုတော့ယောဂီကဒီအရှုခံကိုဒီလိုအာယုံပြုတ်နေတယ်ဆိုတော့ ဒီယောဂီကသူ့ကိုအာယုံပြုတ်မှဒါကိုသိမှာမဟုတ်လားသိမှာဖေ။မအာအာယုံမပြုတ်ရင်မသိပါဘူးဖေ။မသိလိုက်ဘူးဆိုရင်အစွဲကဘာတွေစွဲမလဲ။စောစောကနေစာဒုက္ခအဲတဏှာဒိဋ္ဌိနဲ့စွဲမယ်။တဏှာဒိဋ္ဌိနဲ့ဘယ်လိုတွေစွဲမလဲဆိုရင်မြဲတယ်လို့စွဲမယ်၊ချမ်းသာတယ်လို့စွဲမယ်၊အတ္တကောင်ယောက်ျားမင်းမပုဂ္ဂိုလ်တ attva ဆွဲမယ်ဒီသုံးမျိုးတစ်ခုဆွဲလိမ့်မယ်နော်ဒါကြောင့်မလို့ဒီ ထင်ရှားရှိသောဆိုတာကဖြစ်နေစဲမှာတဲ့ဖြစ်တုံးဖြစ်ဆဲဖြစ်ခိုက်မှာကွယ်နော်အမြင်တုံးမြင်စဲမြင်ခိုက်မှာကွယ်မြင်ရင်မြင်တယ်မှတ်ရပါတယ်ဟော အမှတ်ကအဲ့လိုလာတာမမြင်ခင်ကြိုမှတ်မှာလားမှတ်ပါဘူးခင်ဗျမြင်ပြီးမှနောက်မှသတိရလို့အော်မြင်တယ်မြင်တယ်မှတ်မှာလားမမှတ်ပါဘူးခင်ဗျအဘူးမြင်ရင်စစ်တက်ပြီးတော့မြင်တယ်ဆိုတာကစောစောကယောဂီကမြင်လိုက်တဲ့အရာကမြင်တဲ့ယုံနာသဘောသဘာဝတော့ဖြစ်ပြီးချုပ်ထုတ်သွားတယ်သို့တော့ အာယုန်ထဲမှာမနှောထဲမှာရောက်သွားတဲ့ခါကျတော့မြင်မြင်လိုက်တဲ့အစိမ့်ယူပါယုံလက်ကမနှောလက်ရောက်ရောဒီကြတော့တခါပြန်ပြီးတော့အတိတ်ကလေးကိုပြန်အာယုန်ပြုလိုက်ခါကျတော့စိတ်အတွေ့အာယုန်ထဲမှာပေါ်မနေဘူးလားပေါ်နေပါရဲ့ခင်ဗျာပေါ်နေတဲ့ခါကျတော့အဲ့ဒီမြင်စိတ်ကလေးကိုမြင်နေမြင်နေမြင်နေမှတ်တာဒါတတ်တတ်နော်ဒါကတတ်တတ်ဝိပဿနာရှုတဲ့ခါကျတော့အဲ့လိုရှင်းနေနောက်နဲ့စက်နေရမယ်အဲ့လိုမဟုတ်ဘဲနဲ့အတွေ့တွေတွေးပြီးမှဩမနေ့ကငါဒါတွေမြင်ကြတာအမှတ်တွေလွတ်ခဲ့တယ်အခုကျမှမှတ်မယ်ဆိုမရဘူး။ဘာဖြစ်လို့လဲချုပ်သွားပြီးပြီတက်ကာရမဟုတ်တော့ တက်ကာယမဟုတ်တော့ဘူးတက်ကာယဆိုတာကလောလောဆယ်ထင်ထင်ရှားရှားမပြောက်မပြစ်သေးပဲနဲ့တန်းပြီးတော့ဇက်တိုက်တန်တတိအစဉ်နဲ့ဖြစ်နေတဲ့အကိုပြောတာဒါကိုဖြစ်တုံးဖြစ်ဆက်ဖြစ်ခိုက်မှာဖြစ်တဲ့တိုင်မှတ်မှဒါလေအဲ့ဒီဖြစ်ဆက်ယုံနံပုံမှာတဏှာဒိဋ္ဌိနဲ့ဆွဲခွင့်မရမှာနော်အဲ့ဒါကြောင့်မြင်းသီးစဲ၌ထင်ရှားရှိသောဆိုတာအဲ့ဒီဖြစ်စဉ်အစဉ်တန်းကြီးကိုပြောတာနော်ဤခံဤယုံနံ ယုံနာဖြစ်နေတွေ့ရင်တော့နှစ်ပါးပေါ့နော်ခန္ဓာဖြစ်နေတွေ့တော့၅ပါးဒါကြောင့်တွဲပြီးတော့ယုံနာလို့ပြောခြင်းပြောသို့မဟုတ်ခန္ဓာ၅ပါးပြောခြင်းပြောအတူတူပဲဒါကြောင့်မြင်တည်စေခန္ဓာမှာထင်ရှားဖြစ်နေတဲ့ယုံနာခန္ဓာ၅ပါးကိုဘာလို့ခေါ်မလဲဥပါဒာနဲ့ခန္ဓာ၅ပါးလို့ခေါ်ပါတယ်ခင်ဗျာဟုတ်ဘူးဗျာကွန်းပြထားတယ်ဟုတ်တက္ခါယဒါက အောက်ဆုံးမှာအဖြေကိုကွင်းပြထားတာကိုအပေါ်ချော်သွားသေးတယ်။သမွေးစင်တော့ဒေဂျာပေါက်0ရတာပေါ့။ဆင်ပါဗျာ။မှားတော့မမှားဘူးပေါ့နော်။ဒါပေမဲ့သကလုံးသူ့နေရာနဲ့သူတက်အောင်ပေါ့။ဘာဖြစ်လို့ဆိုတော့မေးတဲ့မေးခွန်းကသက်ကာယသက်ကာယလို့ခေါ်ပါတယ်အရှင်မအဲ့ဒီသက်ကာယဆိုတာမြတ်စွာဘုရားဘာကိုပြောတာလဲဆိုတော့ဒါဓမ္မဒိနာထီတိမကခန္ဓာ၅ပါးကိုနော်ဖြစ်စေယုံနာခန္ဓာ၅ပါးဥပါဒณะခန္ဓာ၅ပါးကိုတက်ကာယလို့ခေါ်တယ်လို့ပြောတာမဟုတ်လား။ တင်ပါဗျာအဲ့တော့ဦးဇင်းတို့ကအခုရှင်းနေတဲ့ဟာကဘာလို့ဖြစ်တာကိုဥပါဒဏ်နဲ့ခန္ဓာ၅ပါးလို့ပြောတာလဲဆိုတာသိအောင်လို့တခုချင်းရှင်းပြတာလေဥပမာအဖြစ်မြင်စေခဏမြင်သိစိတ်ဖြစ်တဲ့ခဏကိုဥပမာထားပြီးတော့ရှင်းတာလေနော်ဒါလည်းမှမေ့မသွားနဲ့အောင်နမူနာပြထားတာကမြင်သိစိတ်ဖြစ်ဆက်ခဏမှာဥပါဒဏ်နဲ့ခန္ဓာဆိုတာဘလို့ဖြစ်တာတုံးလို့ပြောတာဒါတော့ဖြစ်ပုံဖြစ်နည်းပါဝင်ပုံပါဝင်နည်းလို့ကိုဦးစင်ကတရုတ်တရုတ်သကံခွဲပြနေတာ ဒါတော့အဲ့ဒီလိုမျိုးသူရှိနေတဲ့ပါဝင်ပတ်သက်နေတဲ့သဘောကစကုပ္ပတာရအကြည်ဓာတ်မိမိတို့မှာအတွင်းမှာရှိတယ်အပြင်ဘက်ကအဆင်းယူပါယုံရှိတယ်ထို့အဆင်းယူပါယုံဒီဝဏတ္တတိမိမိရဲ့စကုပ္ပတာရအကြည်ဓာတ်ဘက်ကိုရောက်လာလို့ရှိရင်မြင်သိစိတ်ဆိုတဲ့စကုဝိညာဉ်စိတ်ဖြစ်တယ်အဲ့ဒီမြင်လိုက်တဲ့အခါမှာကောင်းမကောင်းခံစားတတ်တဲ့ဝေဒနာလည်းဖြစ်တယ်နော်မြင်ရတဲ့အရာကိုမှတ်သားတဲ့တင်ညာလည်းဖြစ်တယ်ဒါတော့မြင်ချင်းကိစ္စမြင်ရမှုသဘောတဘာဝကိစ္စပြီးစီအောင်လို့နောက်ကိုရနဲ့တိုက်တွန်းနှုတ်ဆော်ပေးရတဲ့နှလုံးသွင်းပေးရတဲ့ သင်္ခါရဆိုတော့ဥပါဒနဲ့ခန္ဓာလည်းဖြစ်တယ်ဒါကြောင့်မြင်စေခဏမှာရုပ်လည်းဖြစ်တယ်နော်ရုပ်ဥပါဒနဲ့ခန္ဓာလည်းဖြစ်တယ်ဝေဒနာဥပါဒနဲ့ခန္ဓာလည်းဖြစ်တယ်သင်ညာဥပါဒနဲ့ခန္ဓာလည်းဖြစ်တယ်သင်္ခါရဥပါဒနဲ့ခန္ဓာလည်းဖြစ်တယ်ဝိညာဉ်ဥပါဒနဲ့ခန္ဓာလည်းဖြစ်တယ်ဖြစ်ဘူးလားဖြစ်ပါတယ်ဖေ။ဖြစ်တယ်ဒါတော့ကောင်းပြီဖြစ်တဲ့သဘောသိပြီနော်သိပါပြီဖေ။ဒါတော့ဖြစ်တဲ့သဘောကပရမတ်သဘောတွေယုံနာသဘောတွေဖြစ်ပါတယ်နောက်ွယ်က သို့တော့မိမိတို့ကအဲ့ဒီယုံနံကိုယုံနံဖြစ်ဖြစ်မမြင်တဲ့အခါကျတော့မိမိမှာရှိနေတဲ့မျက်လုံးအခြေခံပေါ့နော် အခြေခံအားဖြင့်ယူထားတဲ့ base ယူထားတဲ့မျက်လုံးနော် eye base ယူထားတဲ့ဒီမျက်လုံးအပေါ်မှာလည်းပဲငါမျက်လုံးမြင်ရတဲ့အခါမှာလေငါမျက်လုံးကကြီးတာပဲငါမျက်လုံးကလှတာပဲရေလို့မျက်လုံးအပေါ်မှာလည်းဆွဲလောက်မှုတဏမဝင်နိုင်ဘူးလားဝင်နိုင်ပါတယ်ခင်ဗျာဝင်နိုင်တယ်နော်မြင်ရတာကငါပဲ မြင်ရတာလေးကိုသိတဲ့အတွက်ကြောင့်ဟောဒီမြင်နေတဲ့သဘောလေးကငါပဲရဲ့လို့မြင်သိစိတ်ကလေးကိုဆွဲတဲ့ဒိဋ္ဌိတွေကလည်းဖြစ်တတ်တာပဲနော်ဒါတော့နောက်ွယ်မှာဖြစ်တာကယုံနံတို့ရဲ့ကြောင်းကျိုးအကွင်းစစ်ကြီးအနေနဲ့ခန္ဓာ၅ပါးဖြစ်သွားတယ်အပေါ်ကဘလို့ဆွဲတယ်လဲဆိုတော့ဆွဲတဲ့သူမြင်တဲ့သူကပုဂ္ဂိုလ်တ attva အနေနဲ့နော်မြင်တာကငါဒါငါမျက်လုံးနော်တိလိုက်တာလဲငါဒါငါတိတာအဲ့ဒါလို့ငါတွေငါတွေငါတွေနဲ့တောတောပြီးတော့ခေါင်းကသွားတက်တယ်ဒါတော့ဘသူဘသူလက်ချက်လဲဆိုရင် တဏှာနဲ့ဒိဋ္ဌိရဲ့လက်ချက်ပဲဘယ်သူလက်ချက်လဲတဏှာနဲ့ဒိဋ္ဌိတို့ရဲ့လက်ချက်ပါဗျာတဏှာနဲ့ဒိဋ္ဌိတို့ရဲ့လက်ချက်တဏှာဒိဋ္ဌိတို့ကဆွဲလန်းလိုက်တော့ထိုခန္ဓာကတဏှာဒိဋ္ဌိအစွဲခံလိုက်ရတဲ့ခန္ဓာဖြစ်သွားတယ်ဘာကြောင့်အစွဲခံရတာလဲလို့မေးရင်နော်မိမိကထိုဖြစ်မြင်တော့မြင်စေမြင်ကြိုက်မှာထိုမြင်ရတဲ့အရာသဘာဝတစ်ခုဒီယုတ်နဲ့နံပဲသို့မဟုတ်ယုတ်နံဖြစ်ဖြစ်သဘောပဲသို့မဟုတ်အနိစ္စဒုက္ခအနတ္တပဲလို့အဲ့ဒီလိုမျိုးမိမိတို့က မရှုမှတ်မိလို့မစင်ကျင်မိလို့နှလုံးမသွင်းမိလို့နော်အဲ့ဒီလိုမျိုးနှလုံးမသွင်းမိခြင်းတိဟုသောအကြောင်းကြောင့်ပုဂ္ဂိုလ်တ attva ယောက်ျားမိန်းမအဖြစ်နဲ့မှတ်ထားသိထားဆွဲလိုက်တယ်နော်မြင်ရတာကငါမြင်တာနော်မြင်ရတဲ့အလေးကငါဟာအာမြင်ငါမြင်လုံးကတဲကောင်းတာပဲစသည်ဖြင့်အမျိုးမျိုးပုံစံမျိုးမျိုးနဲ့ဆွဲလို့ထိုဖြစ်သွားသောခန္ဓာသည်တဏှာဒိဋ္ဌိတို့အစွဲခံလိုက်ရတဲ့ခန္ဓာဖြစ်လို့နော်ဥပါဒါနဲ့ခန္ဓာလို့ခေါ်တယ်။ဘာလဲလဲ ဥပါဒါနဲ့ခန္ဓာလို့ခေါ်ပါတယ်ဗျာပြောရမယ်ဆိုရင်တော့ဒီခန္ဓာဒီယုံနာဖြစ်ဖြစ်သဘာဝတွေကဥပါဒံရဲ့ ਨੇ ဘယ်တဏှာဒိဋ္ဌိရဲ့ ਨੇ ဘယ်ထဲမှာဖြစ်လို့ဥပါဒံနဲ့ခန္ဓာဒါတော့သူ့ ਨੇ ဘယ်ထဲမှာဖြစ်တယ်ဆိုတော့နော်ကိုယ့်ဘက်ကဝိပဿနာနဲ့နော်မရှုမိသည်မြအကုန်လုံးဒီဘယ်သူသိမ့်ကျုပ်ယူသွားတတ်ကာယကသိမ့်ကျုပ်ယူသွားပါတယ်ဒါကဖျားမှားတယ်တဏှာနဲ့ဒိဋ္ဌိရတယ် နော်ဝိပဿနာနဲ့တဏှာနဲ့လွတ်နေတာယောဂီနဲ့တဏှာဥပါဒဏ်နဲ့လွတ်နေတာနော်တယ်ပြောရရင်ယောဂီနဲ့ဥပါဒဏ်နဲ့လွတ်နေတာဥပါဒဏ်ဥဥပါဒဏ်စာယောဂီဥယောဂီစာဒါပဲတော့ပေါက်ပြီလားတမပါဗျာဖိုးသားနဲ့ဒိုင်းနဲ့လွတ်နေတာတကားကြီးနော်ကက်စီနိုစကားလေးနဲ့ပြောရတော့မယ်ပတ်စံကိုအလဲမှာထားပြီးတော့ထိုးသားနဲ့ဒိုင်းနဲ့လွတ်နေတာနော် ဒါကလည်းပဲထိုးသားတွေလောက်မမြူဆွဲဘူးလားမြူဆွဲပါတယ်ခင်ဗျာဆွဲတာပဲနော်ဒါတော့ထိုးသားကမြင်တော့မနေနိုင်ဘူးလေဝင်ထိုးတာပေါ့ဒါတော့သူ့ရဲ့အမြူဆွဲမခံလို့ဝင်ထိုးတော့သူမြူဆွဲတာမှမသိတော့သူထက်ပါသွားတာပဲလေဒါဒိဋ္ဌိတို့တဏှာဥပါဒံရဲ့လက်ချက်ပဲဒါတော့သူကလည်းယောက်ျားပုံပြမိန်းမပုံပြလှတဲ့အယောင်လေးတွေပြဆွဲတာပဲဆွဲတဲ့ခါကျတော့ဒါကိုကိုကယောက်ျားမိန်းမထင်ပြီးတော့တခါတည်းမှတ်ချပလိုက်တယ်တကယ်တမ်းကျတော့နောက်ွယ်မှာကျတော့ယောက်ျားယောက်ျားမိန်းမအဆက်ဟောရလားလို့မဟုတ်ပါဘူးခင်ဗျာတကယ်အဆက်က ယုံနာဖြစ်ဖြစ်နော်ယုံနာဖြစ်ဖြစ်ယုံနာသဘောကတကယ်အဖြစ်ဖြစ်ဒါတော့ဝိပဿနာရှိတဲ့ယောဂီကြတော့အခုနယောက်ျားမိန်းမဆိုတဲ့အပေါ်ယံပြညတ်ကိုကြော်ပြီးတော့ဟောဒါယုံဒါယုံနာသဘာဝလေးပဲအော်ဒါဖြစ်ဖြစ်သဘာဝလေးပဲလို့သိလိုက်တဲ့ခါကျတော့ထိုဖြစ်တဲ့ဖြစ်ခဲဖြစ်ဆဲမြင်ဆဲကြားဆဲယုံနာပုံမှာတဏှာဒိဋ္ဌိတို့စွဲခွင့်မရလိုက်တော့ဘူး။ဘာဖြစ်လို့လဲ။ယောဂီကအမှတ်ဥသွားလို့အသိရှိနေလို့အမှတ်ရှိနေလို့ဒါကြောင့်မလို့အမှတ်ရှိရင်ထိုယုံနာသည်ယုံနာတိုင်းသွားတယ် ယုံနာအတိုင်းပဲစိတ်ထဲမှာပေါ်သွားတယ်နော်အတီထဲမှာမှတ်လိုက်တယ်ဒါယုံနာမျှပဲဒါတော့အမှတ်မရှိရင်ယောဂီကဒါကိုစင်ကြင်မှုအမှတ်မရှိရင်မှတ်လည်းမှတ်မနေဘူးဆိုရင်စင်ကြင်မှုလည်းမရှိဘူးဆိုရင်ဘယ်သူဥမလဲတဏှာဒိဋ္ဌိဥမယ်တဏှာဒိဋ္ဌိဥရဲ့ယောက်ျားမင်းမှာပုဂ္ဂိုလ်တ attva ဖြစ်ဆွဲမယ်ဒါပြောတာနည်းနည်းတော့ရိပ်မိလောက်ပြီထင်ပါတယ်။တင်ပါဖျက်ရိပ်မိပါပြီဖျက်။နည်းနည်းတော့ရိပ်တော့ရိပ်မိမှဖြစ်မှာတို့မို့ဆိုရင်လားဆရာအားမတက်ပဲဖြစ်နေမှာ။ဒါတော့ဥပါဒံဝင်ပုံလေးတော့ပေါက်ပြီနော်။ ဘောပေါက်ပါပြီဗျာဥပါဒံဝင်သွားရင်သူကပိုင်တဲ့ခန္ဓာဖြစ်လို့ဥပါဒံနဲ့ခန္ဓာဖြစ်သွားမှာပေါ့အဲ့ဒါပြောတာနော်ဒါကြောင့်ဒါမြင်ဆက်ခဏဆိုတော့ gain ကြားဆက်ခဏလည်းဒီတိုင်းပဲလေဖြန့်လာကြည့်လိုက်တော့နော်အော်ကြားဆက်ခဏမှာကြားတုံးကြားဆဲကြားခဲ့မှာကွယ်ကိုကမှန်မှာကကြားတယ်ကြားတယ်ကြားတယ်လို့နော်မှန်ရမယ်ဒါတော့နားမှာနော်အတန်ကိုဖမ်းတဲ့သောတာပတ္တရအကြီးတက်ရှိတယ်အပြင်ဘက်ကအတန်ကလာပြီးတော့ရက်ခတ်တဲ့ခါကျတော့ဒီအတန်အတန်ပဲအမှန်ပထမဆုံးသိတာအတန်လေးပဲသိတာဘာတန်ညာတန် ချိုတယ်ကောင်းတယ်ဘာမပါဘူးတချင်းတမ်းပဲအော်တမ်းပဲနွားတမ်းကြွတမ်းရလို့မပါဘူးအတန်လေးတစ်ခုပဲဒီမှာလာဝင်တာဒါတော့အဲ့ဒီချိန်ကမှတိတဲ့စိတ်ကိုသောတာဝိညာဉ်စိတ်လို့ခေါ်တယ်ကြားတာကိုတိတဲ့စိတ်သောတာဝိညာဉ်စိတ်ပြီးခါကျမှအော်ဒီတန်းလည်းကောင်းလိုက်တာဟာဒီတန်းကြီးကတော့မကောင်းပါဘူးလို့တော့ခံစားတာကဝေဒနာအော်ဒါဘာသာမဲလို့မှတ်သားမိတာကတင်ညာကြားလိုက်တဲ့အတန်ကိုတိအောင်လို့နောက်ကနေတိုက်တွန်းပြုတ်ပြနှိုးစောအာယုံပြုနှလုံးသွင်းပေးတာကသင်္ခါရ ဆိုတော့ကြားစက်ခဏမှာခန္ဓာ၅ပါးဖြစ်မနေဘူးလားဖြစ်နေပါတယ်ဖေ။ဖြစ်နေတယ်ဒါတော့ဖြစ်နေတာကခန္ဓာ၅ပါးဒါတော့အဲ့ဒါကိုဖြစ်နေနော်မိမိကအမှတ်မရှိနော်အာဆင်ကျင်မှုမရှိဘူးဆင်ကျင်တော့တရားမရှိဘူးဆိုရင်တဏှာဒိဋ္ဌိကဥပြီးဥရင်ဒီခန္ဓာပေါ်မှာ तू ကဆွဲမယ်ဘယ်လိုဆွဲမလဲ तू က level တက်မယ်ဒါယောက်ျားမင်းမှာပုဂ္ဂိုလ်တ attva နော် तू ကတပါဒီလိုနော် level တက်လိုက်မယ်ဒါတော့ level တက်လိုက်ပြီဆိုတာနဲ့တပြိုင်နက်မိမိအဆွဲထဲမှာဘာတွေဘာတွေနဲ့ဆွဲမလဲဆို ယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတတ်တော်ပဲတငယ်ချင်းပဲရန်သူပဲမိတ်ဆွေပဲနဲ့မှတ်မထားဘူးလားမှတ်ထားပါတယ်ဗျာမှတ်ထားလိုက်ပြီမှတ်ထားလိုက်ပြီဒါဥပါဒံကနေပြီးတော့ဆွဲယူသွားတာလေနော်ဒါတော့အဲ့ဒါမျိုးနော်အတန်ပေါ်မှာလည်းပဲဥပါဒံနော်ဒီလိုဆွဲနေလို့နော်တဏှာဒိဋ္ဌိရဲ့နယ်ပယ်ထဲမှာဖြစ်လို့ကြားတဲ့အတန်မှန်သမျှသည်ဥပါဒံနဲ့ခန္ဓာဘာဖြစ်လို့လဲအမှတ်မပါရင် तू तू ကဆွဲနေလို့အမှတ်ပါရင်တော့ဆွဲခွင့်ရပါဦးမလား မရပါဘူးခင်ဗျာအဲဝိပဿနာနော်စဉ်စဉ်မပြတ်မှတ်ရမယ်ဆိုတဲ့ရည်ရွယ်ချက်ကအဲ့ဒါပဲအဲ့ဒါပဲနော်ဒါတော့ဦးဇင်းတို့အိန္ဒိရထကြောင်တရား၉ပါးထဲမှာမနာမရဂျာမပြတ်နော်အဲအဲရှုမှတ်မြဲရမည်တဲ့နော်မနာမရဂျာမပြတ်ရှုမှတ်မြဲရမည်ဂျာမပြတ်ဆိုတာကပြတ်သွားရင်ဘာဖြစ်မလဲဆိုတော့ရန်သူကဘယ်သူတွေဖြစ်နေတဏှာနဲ့ဒိဋ္ဌိဝင်လာပါဘူးတဏှာဒိဋ္ဌိသိကြတယ် ဒါကိုဆရာတော်ကြီးတွေကဘာပြောလဲဆိုဟဲ့နော်အမှတ်ကိုမပြတ်စစ်နဲ့အမှတ်စစ်ပါစေအမှတ်ပြတ်တာနဲ့နော်ကိလေသာကြားခိုးလိမ့်မယ်နဲ့မပြောဘူးလားပြောပါတယ်ဗျာအဲကိလေသာဆိုတာဘာတူတယ်လဲအခုတွေးပြီလေဘယ်ကောင်းလဲတဏှာနဲ့ဒိဋ္ဌိပါဗျာတဏှာနဲ့ဒိဋ္ဌိသူတို့ကအစင်းစင်းစောင့်နေတာဘယ်နှမြပေါက်မလဲဘယ်နှမြကျဲလာမလဲလို့ကျဲတာနဲ့ဝင်ပြီပဲနော်ပေါက်တာနဲ့ဝင်ပြီပဲသူတို့ကအဲ့ဒါပဲနော်ဒါကြောင့်မလို့အောင်နာကဟာလေးကို သူတို့ဝင်ပုံဝင်နည်းလေးကိုနည်းနည်းသိအောင်အောက်ကအပိုက်ကလေးဖတ်ပေးပါအောင်ဗျာခန္ဓာ၅ပါးကိုတဏှာဒိဋ္ဌိတို့ဖြင့်ဆွဲလန်းပုံဝိပဿနာမရှိသောတာမန်ပုဂ္ဂိုလ်သည်မြင်ရသောအစဉ်ကိုလည်းနှစ်သက်သာယာပြီးတဏှာဖြင့်ဆွဲတတ်၏ယောက်ျားမိန်းမဟုထင်မှတ်ပြီးဒိဋ္ဌိဖြင့်ဆွဲတတ်၏မျက်စိအကြည့်ဟောဟုတ်ပြီ sorry စပါစပါမျက်စိအကြည့်ဓာတ်ကိုလည်း တဏှာဖြင့်စာယာဆွဲလန်းတတ်၏ငါမြင်သူဟုဒိဋ္ဌိဖြင့်လည်းဆွဲတတ်၏မြင်လို့ကောင်းတာကိုလည်းစာယာနှစ်သက်ပြီးဆွဲလန်း၏မကောင်းရင်လည်းကောင်းတာကိုပျော်လင့်လျက်တဏှာဖြင့်ဆွဲ၏ထိုမြင်လို့ကောင်းမကောင်းခံစားမှုကိုပဲငါဟုဒိဋ္ဌိဖြင့်ဆွဲပြန်၏မြင်သောအရာကိုမှတ်မိတာကိုလည်းနှစ်သက်ဆွဲလန်း၏ထိုမှတ်မိတာကိုပဲငါဟုလည်း ထင်မှတ်ဆွဲလန်းပြန်၏မြင်မှု၌ကြောင်းကြဆိုင်မှုနှလုံးသွင်းမှုကိုလည်းတဏှာဖြင့်နှစ်သက်ဆွဲလန်း၏ထိုကြောင်းကြဆိုင်မှုကိုပဲငါဟုလည်းဒိဋ္ဌိဖြင့်ထင်မှတ်ဆွဲပြန်၏မြင်သိမှုကိုလည်းตาရဆွဲလန်း၏ငါကမြင်တယ်ဟုလည်းဒိဋ္ဌိဖြင့်ထင်မှားဆွဲလန်းပြန်၏ဤနည်းဖြင့်မြင်စေခန္ဓာ၅ပါးတို့ကိုတဏှာဒိဋ္ဌိတို့ဖြင့်ตาရလျက်၎င်း ထင်မှားလျက်၎င်းဆွဲလန်းမှုများဝိပဿနာမရှိမိလျင်အမြဲဖြစ်နေ၏ကောင်းပြီနော်ဒါကစောစောကဦးစင်းပြောခဲ့တာကခန္ဓာဖြစ်ပုံပြောတာနော်နော်မြင်စေခဏမှာဥပါဒณะခန္ဓာတွေဘယ်လိုဖြစ်တာတော့ဖြစ်ပုံပြောပြီးပြီဖြစ်လာတဲ့ခန္ဓာကိုမရှိမမှတ်ရင်တော့နော်စောစောကနော်ဖြစ်လာတဲ့ခန္ဓာ၅ပါးသုံးဖို့တက္ကရာတရားကို သူကတဏှာဒိဋ္ဌိကဝင်ဆွဲမယ်တဲ့ဒါတော့ဘယ်ပုံပဏိဆွဲတယ်လဲဝိပဿနာမရှိသောနော်တာမန်ပုဂ္ဂိုလ်တဲ့တာမန်ပုဂ္ဂိုလ်တို့ကတော့ဝိပဿနာနဲ့တရားနယ်ပယ်မှာရင့်ကျက်နေတာဆင်ခြင်မှုတော့ရှိပါတယ်နော်ဒါပေမဲ့များသောအဖြစ်ကအပြင်ပလောကထဲမှာဆက်သွယ်နေရတာဖြစ်တဲ့အတွက်ကြောင့်မလို့တော်တော်နဲ့တော့မလွယ်ပါဘူးနော်တောင်းတောင်းတော့မလွယ်ဘူးတကယ်ဟိုပြောဆိုဆက်သွယ်နေရတဲ့အချိန်ကြလို့ရှိရင်ဒါတွေကလွတ်ထွက်သွားတာပဲဒါကြောင့် ဝိပဿနာမရှိတာတာမန်ပုဂ္ဂိုလ်သည်မြင်ရသောအဆင့်ကိုလည်းနှစ်သက်သာရပြီးတဏှာဖြင့်ဆွဲလန်း၏နော်အမှန်ကတော့အဆင့်နဲ့မကောက်ဘူးဟောဒီအဆင့်ရဲ့မြင်ရတဲ့ပုဂ္ဂိုလ်အပေါ်မှာပါတခါတည်းတွဲလိုက်တာလူတယောက်ကိုမြင်နေဆိုရင်သူဝဲထားတဲ့အဝတ်စားလေးတွေမဟုတ်ဘူးလူပါတွဲကြည့်တာနော်အင်ကြီးတစ်ခုတော့လည်းဆိုလို့ရှိရင်အိမ်မှာတုတ်ထားတဲ့ဆေးလေးတွေမဟုတ်ဘူးအင်ကြီးရဲ့ဒီဇိုင်းကာလာတုံးတဲ့ပစ္စည်းပါညာအကုန်လုံးဒါကြီးတွေပါတွဲပြီးတော့ဆွဲမှတ်ထားလိုက်တာဆွဲလိုက်တာပဲဒါကြောင့်မြင်ရတဲ့အခါမှာမြင်ရတဲ့အဆင့်ကိုလည်းနှစ်သက်သာရအဆင့်ဆိုတာကတော့ တကယ်ပရမတ်အဖြစ်နဲ့မြင်ရတာကအစင်ဒါပေမဲ့အကောင့်ထဲကြီးကနောက်မှာရှိနေတယ်နော်ပညာအကောင့်ထဲကြီးရှိတော့အဲ့ဒီပညာကြီးကမျက်စိထဲမှာစွဲမိတာတကယ်မြင်ရတာကအစင်ပဲဒါတော့အဲ့ဒီတော့အစင်ကိုကြော်လွန်ပြီးတော့ဘလို့နော်သူကအဲမြင်ရတဲ့ဒီအစင်ယူပါယုံကိုတဏှာနဲ့စွဲမဲ့ပြီးတော့တခါအဲ့ဒီဒီမြင်ရတဲ့ဟာကနော်ယောက်ျားဆိုရင်ယောက်ျားဖြစ်နေစွဲတယ်မိန်းမဆိုရင်မိန်းမဖြစ်နေစွဲတယ် ဆိုတော့ဒီနေရာမှာယောက်ျားမိန်းမဆိုတာကယုံနာကိုကြော်ပြီးတော့မှယုံနာတဘာဝကိုကြော်ပြီးတော့မှမြင်ရတဲ့ပညာယောက်ျားမိန်းမပညာကိုဆွဲတာဒါကဘသူနဲ့ဆွဲလဲဆိုဒိဋ္ဌိနဲ့ဆွဲတယ်ဒါတော့မြင်ရတဲ့အဆင့်ကိုနှစ်သက်သာယာပြီးဆွဲရင်တဏှာဆွဲနော်မြင်ရတဲ့အဆင့်ပေါ်မှာမြင်ရတဲ့အာယုံပေါ်မှာနော်ယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတတ်တော်ပဲလူပဲနတ်ပဲပြမာပဲရေလို့ level တက်ပြီးတော့ဆွဲရင်ဒါဒိဋ္ဌိရဲ့ဆွဲခေါ်တယ်နော်ဒိဋ္ဌိဆွဲဘာဖြစ်လို့လဲဆိုတော့ ယောက်ျားမိန်းမဆိုတာကတကယ်ရှိတာမဟုတ်ဘူးပညာဖြစ်နေသုံးထားတာတကယ်ရှိတာကယုံနာပရမတ်ပဲရှိတာမဟုတ်လားတမပါဗျာအဲအဲ့ဒါကြောင့်မလို့သူ့ကိုအဲ့ဒါလိုမျိုးယောက်ျားရဲ့မိန်းမရဲ့လို့သူကဆွဲလိုက်တယ်ဆိုတာဒိဋ္ဌိရဲ့သဘောတဲ့မှားယွင်းသောအမြင်နော်တခါနောက်ထပ်ရှိသေးတယ်မိမိအတွင်းဘက်ကလည်းကြည့်အောင်ကိုကအပြင်ဘက်ကအဆင်းယူပါကိုကြည့်တဲ့အခါမှာမိမိမှာရှိနေတဲ့စက္ကပတ္တရာအကြည့်တက်ကလည်းမရှိဘူးလားရှိပါတယ်ဗျာရှိတယ်ဒါတော့မြဲကိုကြည့်ကျင်တဲ့အခါမှာကြည်တိုင်းကြည်တိုင်း နော်မြင်ရတယ်မြင်ရတဲ့ခါကျတော့ကိုယ့်မျက်လုံးလေးကြည်တိုင်းမြင်ရတော့ကြည်ကြည်လင်းလင်းနော်ဒီရှင်းရှင်းလင်းလင်းမြင်ရလို့ရှင်လည်းပဲဒီအကြည်ဓာတ်မျက်လုံးစိတ်ကုပ္ပဒါရအကြည်ဓာတ်တင်းတင်းမျက်လုံးကိုလည်းမဆွဲဘူးလားဆွဲပါတယ်ဖေ။ငါမျက်လုံးကတော့ကြည်လိုက်တိုင်းမြင်တာပဲမျက်မှန်တက်စရာမလိုဘူးမျက်ကမှန်လည်းမလိုဘူးနော်မျက်မျက်စင်ကစရာလည်းမလိုဘူးဆိုတော့ဟောဒါဘာသဘောလဲဆိုရင်ကိုကိုမျက်လုံးပေါ်မှာကြည်ရတဲ့ပုံမှာတာယာတာမဟုတ်လားလို့တင်ပါဖေ။အာယာဆွဲလန်းတာ တခါအဲ့ဒီမြင်ရတဲ့အခါမှာစက္ကုပ္ပတာရကအစိမ့်ယူပါယုသူ့ကိုလာတိုက်ဆိုင်လို့တိတာကစက္ကုဝိညာဉ်စက်ကတိတယ်သို့တော်လည်းပဲအဲ့ဒီမြင်ပြီးတော့တိလိုက်တဲ့အခါမှာအဲ့ဒီမြင်တိတဲ့စက္ကုဝိညာဉ်စိတ်နေရာမှာအစားထိုးပြီးတော့နေရာယူလာတာကဘာတူလဲဆိုတော့ငါမြင်တယ်ဆိုတော့မြင်သူပုံကိုပါမလားဘူးလားပါလာပါတယ်ခင်ဗျာဒီနေ့ဒီညမှာထင်ရှားပုံကိုလို့ပြောတယ်ဒီနေ့အဲ့ဒါဟာအတောက်ရည်ညွှန်းတာဘသူ့ကိုရည်ညွှန်းတာလဲ အတ္တကိုညီညွန်းတာပါဗျာဟုတ်တယ်ငါလို့ပြောတာကအတ္တရဲ့အသုံးငါညီညာခြင်းအတ္တညီညာခြင်းငါငါညီညာခြင်းအတ္တဒါတော့အတ္တဟာဘယ်သူလဲဆိုတာလဲစောစောပြောပြီးပြီနော်မသေးသောအရာကိုပြောတာအဲ့ဒီအတ္တဆိုတဲ့အရာသည်မသေးဘူးသူကအမြဲတမ်းမသေးဘဲနဲ့ရှိနေလို့ဒါလေဟောဒီနော်မျက်စိနားနာလျှာကိုစိတ်ကနေသိစရာရှိတော့ချက်ချင်းသိတာအဲ့ဒါမျိုး ချစ်ချင်းသိတာဒါကြောင့်အဲ့ဒီလိုမျိုးသိစရာကိုချစ်ချင်းသိနိုင်တဲ့စွမ်းရည်ကိုဘယ်သူကြောင့်ဖြစ်တယ်လဲဒီအတ္တလေးကြောင့်ဖြစ်တာဒါကြောင့်မလို့ तू ကဘယ်လိုဆွဲလိုက်တယ်လဲဆိုရင်မြင်ရတဲ့အရာကိုနော်အတ္တနေရာနဲ့စားထိုးပြီးတော့မြင်တာကစိတ်ကဝိညာဉ်စိတ်နော် तू ဆွဲလိုက်တာကအတ္တအတ္တဆိုတာဘယ်သူပြောလဲဆိုငါပြောတာနော်ငါလို့သုံးတယ်ဒါတော့ငါလို့သုံးရင်ဟောဒီခန္ဓာကိုယ်ပညာခန္ဓာကိုယ်ကြီးထဲမှာ မြင်နိုင်စွမ်းရှိတဲ့အတ္တကောင်ကလေးကိုသုံးတယ်လို့မှတ်ပါအဲ့ဒါကမှတက္ကရာဒိဋ္ဌိဖြစ်မှာနော်ကိုကိုကိုကိုစားပြုနံစားဖြစ်နေသုံးနဲ့ငါမဟုတ်ဘူးဒါကကိုကယုံကြည်ခြင်းနဲ့ကိုလက်ခံထားတာဒီထက်မှအဲ့ဒါလိုမြင်တဲ့ဟာလေးကအတ္တကြောင့်မြင်တာအတ္တမပိုင်မမြင်နိုင်ဘူးဆိုတော့ဒါလေးကမြင်တယ်လို့ပြောတာဆိုတော့အဲ့ဒါလိုမျိုးစက္ကဝိညာဉ်စက်ကမြင်တာကိုနော်သူကအဲ့ဒီနေရာမှာအစားထိုးပြီးတော့ငါကမြင်တယ်ဆိုရင်ဘာနဲ့ဆိုရင် ဒိဋ္ဌိနေဆွဲဟုတ်တယ်မဟုတ်လားတမပါဗျာอืมဒိဋ္ဌိနေဆွဲဒါတော့မြင်စေခဏလေးမှာနော်မြင်ရတဲ့အဆင့်ကိုတာယာနှစ်သက်ပြီးတော့ဆွဲရင်တဏမြင်ရတဲ့အဆင့်အဆင့်ကိုပဲယောက်ျားမိမပုဂ္ဂိုလ်တ attva လို့နော် level တက်ပြီးတော့မှဆွဲလိုက်တဲ့ဆိုရင်တော့ဒိဋ္ဌိဇွဲနော်ကိုမျက်လုံးလေးကိုပြန်ဆွဲတဏဇွဲငါကမြင်တယ်ငါကသိမြင်ပြီးတော့သိတယ်ဆွဲရင်ဒိဋ္ဌိဇွဲအဲ့ဒီလိုမျိုးတဏဒိဋ္ဌိဆွဲတာလေးနော်ဒီလိုလေးလည်းခွဲမှတ်ပေးပါဒီတိုင်းပဲလေကြားရနော် ဒီခုနကတခါဝေဒနာနောက်စောစောကတော့မြင်တဲ့အရာနော်ဝေဒနေဒုက္ခခန္ဓာပြီးသွားပြီဒီခါကျတော့မြင်လိုက်တဲ့အရာနဲ့ပတ်သက်ပြီးတော့တော့ကောင်းမကောင်းနော်ကောင်းတာလေးသူ့သဘောကျတာလေးဆိုကြပါစို့ဗျာကောင်းတယ်မကောင်းဘူးကကြည်သူနဲ့မူတည်တယ်နော်ကိုယ်အကြိုက်တွေ့ရင်ကောင်းပါပဲကိုယ်ကြိုက်တွေ့မကောင်းဘူးနော်ဒါတော့မလို့ဒါတော့မိမိကမြင်လိုက်တဲ့အခါမှာမြင်တာလေးကိုကောင်းတယ်လို့ဆိုပြီးတော့မှตาရနှက်တဲ့ဆွဲလန်းတယ်နော်ဒါတော့ကောင်းပြီ မြင်တဲ့အရာလေးကိုနော်ตาရပြီးတော့နှစ်သက်ဆွဲလန်းတာဆိုတော့ဒါကဘာလဲဆိုဒုက္ခဝေဒနာဘာလဲလဲဒုက္ခဝေဒနာပါဗျာဒုက္ခဝေဒနာဒါတော့ကောင်းပြီဒုက္ခဝေဒနာမလို့ကောင်းလို့ตาရပြီးတော့ခံစားပြီးတော့ဆွဲလန်းတာတော့ဟုတ်ပါတယ်မကောင်းတဲ့ဒုက္ခဝေဒနာကြီးကြတော့ဘယ်လိုလုပ်ဆွဲမလဲဒါကကောင်းတာကိုမျောလင့်ပြီးဆွဲပါရဗျာဒီအဲ့ဒါလေးနဲ့မှတ်ကြစမ်းပါနော်ဝေဒနာပစ္စယတဏှာ ဝေဒနာပစ္စယတဏှာဆိုတော့မရှိဘူးလားရှိပါတယ်ဗျာဝေဒနာပေါ်လိုက်ဘာဝေဒနာပေါ်ပေါ်တဏှာဖြစ်မယ်လို့ပြောတယ်လေဒါတော့မေးကြတာကအရှင်ဘုရားတဲ့ကောင်းတဲ့ဒုက္ခဝေဒနာပေါ်လို့ဆွဲတာတော့ဟုတ်ပါတယ်ဘုရားတဲ့ဒုက္ခဝေဒနာကြီးပေါ်လို့ရှင်ဘယ်လိုလုပ်လဲဝေဒနာပစ္စယတဏှာနဲ့ဆွဲမှာတော့ ਨੇ ဆိုတော့ဒီနေရာမှာပြောတာကဒုက္ခဝေဒနာကိုပြောတာမဟုတ်ဘူးကဲခမရပဲမေးရလိမ့်မယ်ခမရတရားထိုင်တဲ့အခါကျတော့တခါတည်းဟာနာကျင်ကြက်ခိုင်းမှုတွေမဖြစ်ဘူးလားဖြစ်ပါတယ်ဘုရားနာကျင်ကြက်ခိုင်းမှုတွေပေါ်လာပြီဆိုလို့ရှင်အဲ့ဒါတွေမြန်မြန်ပျောက်ရှင်းတဲ့စိတ်ကောတော့မပေါ်ဘူးလား ပေါ်ပါတယ်ဖေ။ပေါ်တယ်ဒါကြီးမြန်မြန်ပြောက်ပါစေဒါကြီးမြန်မြန်ဆုံးပါစေနဲ့နာနေတဲ့အချိန်ခါမှာမျောလင့်တာကမနာတာမျောလင့်တယ်ဟုတ်တယ်မလားတမဖေ။ဒါတော့ခံစားတာကခံစားမိနေတာကဒုက္ခဝေဒနာဆွလန်းနေတာကဒုက္ခဝေဒနာပါအဲဒုက္ခဝေဒနာမျောနေတာဒါကြောင့်မလို့မကောင်းလျင်လေဆိုလိုတာကလောလောဆယ်ဖြစ်နေတာမကောင်းမှုဒုက္ခဝေဒနာဖြစ်တာ ဒါပေမဲ့ခံစားတဲ့ပုံကအဲ့ဒီဒုက္ခကိုကြိုက်တာမဟုတ်ဘူးတဲ့အဲ့ဒီဒုက္ခဝေဒနာကုံသွားပျောက်သွားဆုံးသွားမှဒုက္ခဝေဒနာလေးပြန်ပေါ်လာမှာကိုမျှော်တာဒါကြောင့်မလို့မကောင်းရင်လဲတဲ့ तू မကောင်းတာကုံလို့အကောင်းပေါ်လာမှလေးကိုတောင်းတာပြီးတော့ဒီဆွဲတာပဲတဲ့တဏှာနဲ့ဒါတော့ဒုက္ခကိုဆွဲတာလားဒုက္ခပျောက်သွားရင်ပေါ်လာမဲ့ဒုက္ခဆွဲတာလားဒုက္ခပျောက်သွားရင်ပေါ်လာမဲ့ဒုက္ခကိုဆွဲတာပါဗျာအဲ့ဒါလေးမှတ်ထားပါအရေးကြီးပါတယ်နော်အရေးကြီးပါတယ်နောက်တစ်ခါမြင်လို့ ကောင်းမကောင်းခံစားတာကိုပဲတခါခံစားမှုလေးကိုလည်းပဲငါလို့ဒီလိုဆွဲပါတယ်ဒါကဒိဋ္ဌိဆွဲဒါတော့စောလုံးစောစောတော့ငါตายာပြီးတော့ဆွဲတာကတဏှာဆွဲအဲ့ဒီဟာကိုငါကပင်ခံစားတယ်လို့ဆွဲလိုက်ရင်ဒိဋ္ဌိဆွဲဒါကဝေဒနာနဲ့ပတ်သက်လို့နော်တော်ပါဗျာဝေဒနာနဲ့ပတ်သက်လို့တဏှာဒိဋ္ဌိဆွဲဖို့နောက်တင်ညာနဲ့ပတ်သက်လို့လည်းဒီတိုင်းပဲလေမြင်လို့မြင်ရတဲ့အရာလေးကိုမှတ်မိလိုက်တဲ့ခါကျလို့ရှင်မှတ်မိတာလေးကိုတားရတာပဲအတူတူကိုကိုခင်ဗျာနော် ကြက်ထမှတ်ထားတဲ့ဟာတွေတည်ထားတဲ့ဟာတွေမမေ့ဘဲနဲ့ဟာဗဇက်တဲ့နဲ့ရွတ်ချင်လွတ်ချင်ဘရောရောဆိုခင်ဗျဟိုတုန်းကဆယ်တန်းကျောင်းသားလောက်ကဘွားကကြက်ထားတာတွေခင်ဗျပြန်ဆိုနေခင်ဗျသဘောမကျဘူးလားကြမှာပါဗျာကြမှာပဲကြပါတယ်လို့ပါပဲနဲ့ကြမှာပါမလို့ပါနဲ့တိတိကျကျပါကြပါတယ်ခင်ဗျလို့ပါအခုတခုမှမမှတ်မိတော့လို့ပါဗျာတကယ်လို့မှတ်မိခဲ့တော့သဘောကျမှာမပေါ်လားမမှတ်မိတော့လည်းသဘောကျစရာမရှိတင်ပါဗျာဟုတ်တယ်လေဒါတော့ကောင်းတာဒါလည်းစဉ်းစားကြည့်လေ လူတွေကကိုကြင့်မှတ်လောက်ခဲ့တဲ့အလေးကိုမှတ်မိရင်နော်ငါမှတ်မိတယ်ဆိုတာမှတ်မိတာနဲ့မှတ်မိတာလေးကိုငါမှတ်မိတယ်ဆိုတာလေးနဲ့ကတ်မသွားဘူးလားကတ်သွားပါတယ်ခင်ဗျာကတ်တယ်ဒါတော့ပြောမယ်ဆိုရင်မှတ်မိတာလေးကိုသဘောကျတယ်တဏှာလည်းပါတယ်ငါတော်မှတ်မိသေးတာပဲဆိုတာလေးလည်းမပါဘူးလားပါပါတယ်ခင်ဗျာပါတယ်အတွက်အစွဲကတခါတည်းကတ်ပြီးသားကျုပ်တို့ကတော့ခွဲပြောနေရတယ်တကယ်ဖြစ်တဲ့အချိန်ကမှမခွဲဘူးအတွဲလိုက်အတွဲလိုက်ပါသွားတာဒါကြောင့်မလို့မှတ်မိတဲ့အခါမှာမှတ်မိတာလေးကိုတာယာမိတာကတဏှာတဏှာဆွဲ နောက်မှတ်မိတာလေးကိုငါကမှတ်မိလိုက်တာငါမှတ်မိလိုက်တာရဲ့လို့ဖြစ်သွားတာကဒိဋ္ဌိဇွဲဒါကြောင့်တင်ညာဥပါဒနဲ့ခန္ဓာကိုတဏှာနဲ့ဒိဋ္ဌိကအဲ့ဒီလိုမျိုးဆွဲပါတယ်တဲ့တင်ညာကိုပေါ့နော်နောက်တစ်ခါကြောင်းကြနှလုံးသွင်းတာ तू ကတော့ ਨੇ ပဲကျဲတယ်ဗျနော် ਨੇ ပဲကျဲပါတယ် तू ကစေရ तू ကစေရနာခေါင်းဆောင်တဲ့စေတသိက်ပေါင်းက90ဖြစ်တာကိုဟိုပြောပြီးသားတွေပါဒါတော့90ဆိုတော့ तू ကလိုအပ်ရာရာလောက်ပဲခေါ်သွားတာလေဒါကြောင့်မလို့မြင်စိတ်ဖြစ်မြင်စိတ်ကြားစိတ်နံစိတ်စားစိတ်ထိစိတ်ဖြစ်တဲ့ခါမှာတစ်မျိုးတွေးစိတ်ဖြစ်တဲ့ခါမှာတစ်မျိုး အမျိုးမျိုးပေါ့ဗျာနော်ကုသိုလ်လုပ်တဲ့ခါမှာတမျိုးစေတသိက်တွေကနော်တွဲပြီးတော့ဖြစ်တဲ့စေတသိက်တွေတလုံးနဲ့တလုံးမတူဘူးမတူတဲ့အတွက်ကြောင့်မလို့နော်သူကနေပဲတော့ကျဲပါတယ်ဒါတော့ဘာပဲဖြစ်ဖြစ်မိမိကចောင်းကြဆိုင်တယ်ဆိုတာကနော်ဒီပြောတာဆိုတာမှတ်မိတာကြွေးတာထိုင်တာထတာလှုပ်တာအမူအရာတွေဖြစ်တာနော်အာမကြိုက်လို့ဒေါသဖြစ်တာကြိုက်လို့လောဘဖြစ်တာနော်စာသင်ပေါ်ရသရတရားဖြစ်တာစေတနာဖြစ်တာပညာဖြစ်တာအဲ့ဒါတွေမှန်သမျှက သင်္ခါရခန္ဓာတွေကြီးပဲသင်္ခါရခန္ဓာတွေကြီးပဲဒါတော့ဒါတွေအမတန်အရာကျဲပါတယ်အရာကျဲတော့ကိုင်ကောင်းပြီဒီခါတွေသင်္ခါရခန္ဓာဆိုတဲ့သဘောတရားတွေနော်ဖြစ်လာပြီဆိုလို့ရှိရင်အဲ့ဖြစ်လာတဲ့အပေါ်လေးမှာตาရသဘောကျမိရင်တဏှာဒါကငါကဒါတွေကိုဓာတ်နဲ့ဓာတ်နဲ့နဲ့ပြောနေနေဆိုနေနေမှတ်မိတယ်တိတယ်နော်ဒင်းကနေဒင်းကနေဆိုအဲ့ဒါမို့လေးတွေငါပဲရဲ့လို့စွဲရင်ဒိဋ္ဌိနော်ဒါကြောင့်မလို့ဖြစ်နေတဲ့သင်္ခါရအပေါ်မှာတဏှာနဲ့ဒိဋ္ဌိစွဲတော့နော် ဥပါဒณะခန္ဓာဖြစ်သွားတယ်။နောက်ပြီးတော့တခါတိမှုကိုနော်ကိုတိလိုက်တဲ့အရာလေးကို တာယာဆွဲလမ်းမိရဲ့တဏှာဆွဲငါကပဲတိတယ်ငါကပဲမြင်တယ်ငါကပဲမြင်တိလိုက်တယ်လို့ငါအနေနဲ့ခေါင်းတက်ဆွဲရဲ့ဒိဋ္ဌိဆွဲဒါကြောင့်မလို့ဤနည်းဖြင့်မြင်ဖြစ်ဆဲခန္ဓာ၅ပါးတို့ကိုဒါတော့ဖြစ်ဆဲဆိုတာကမြင်ဆိုရင် မြင်ဆဲပြောတာနော်ကြားဆိုရင်ကြားဆဲခဏနားဆိုရင်နားဆဲခဏထိုအခိုက်အတန့်ကလေးမှာ ဖြစ်နေတဲ့အရာတွေကိုနော်တဏှာဒိဋ္ဌိတို့ကဤပုံဤနည်းဖြင့်ตาယာလျက်၎င်းထင်မှားလျက်၎င်းထင်မှားတယ်ဆိုတာနော်ဒီအတ္တကနေရာယူလိုက်တဲ့အခါကျတော့ဒါကို तू ကယုံနာမဖြစ်မမြင်တော့ဘဲနဲ့ယောက်ျားမိန်းမပုဂ္ဂိုလ်တ attva လူနဲ့ပြမဆိုပြီးတော့အဲ့လိုနာမည်တွေတက်တက်ခေါင်းတက်သွားတာဒါတော့အရှိပြောက်ပြီးတော့မရှိတွေရောက်သွားတယ်တနည်းအရှိနေရာမှာမရှိတာတွေအစားထိုးသွားတယ်အစားထိုးပြီးတော့အဲ့လိုမှတ်လိုက်တဲ့အခါကျတော့နော် အဲ့ဒီတဏှာဒိဋ္ဌိသည်တဲ့ဖြစ်စေယုံနာတိုင်းဖြစ်စေယုံနာတိုင်းမှာဝိပဿနာမရှုမိရင်သို့မဟုတ်အ ਨੇ ဆုံးနော်မစင်ခြင်းမိရင်မစင်ခြင်းမိသည်မြယုံနာမှန်သည်မြမှာအဲ့ဒီတဏှာနေဒိဋ္ဌိဖြစ်တယ်နော်တဏှာနေဒိဋ္ဌိဖြစ်ပါတယ်ဒါကြောင့်မလို့အခုဒီမှာကွင်းပြထားတာတခြားကြောင့်မဟုတ်ဘူးနော်စောစောဦးစင်းပြောထားတယ်မနာမရချာမပြတ်ရှုမှန်မြဲရမည်လို့ပြောတော့ ယုံနာနေကစက်တက်ဖြစ်နေတာနားနားတယ်ရတယ်လို့မရှိဘူးဒါတော့နားရရထားကရှုတဲ့ဝိပဿနာဓမ္မဝိပဿနာဉာဏ်ငါးပဲရက်သွားတာအဲကြောင့်ဝိပဿနာတကယ်လုပ်ပြီဆိုရင်တဲ့ရမနေနဲ့တဲ့နားမနေနဲ့နားနေရင်ဘသူကြားကုန်မယ်တဏှာနဲ့ဒိဋ္ဌိကြားကုန်ပါတဏှာဒိဋ္ဌိကြားကုန်မယ်ကိလေသာကြားကုန်မယ်ဆိုတော့တဏှာဒိဋ္ဌိပဲအဓိကတော့နော်သူပဲသူကပဲအရင်ဝင်ဝင်ပြီးတော့မှတ်သွားတာဥသွားတာဒါတော့တစ်ချိန်လုံးသူကမှတ်လာတယ်ဥလာတယ်ဆိုတော့ဘသူကလက်နေတယ်လဲဆိုဝိပဿနာရှုတာနေတာ နော်သူများကနော်ဟိုစူပါဆွန်နိုက်လောက်မြန်တဲ့အချိန်နှုံးနဲ့သွားနေတဲ့အချိန်ခါမှာဝိပဿနာဉာဏ်ကလှဲပါလှဲကြီးနဲ့ကျွဲလှဲကြီးနဲ့ထွက်လာသလိုလေးလေးလေးလေးနဲ့အိပအိပနဲ့ထွက်လာတာလေဟိုဘက်ကကဘာပတ်ပြီးပြီတဏှာနဲ့ဒိဋ္ဌိကကဘာတစ်ပတ်ရနေပြီဝိပဿနာဉာဏ်ကအခုမှနော်ကျွဲလှဲကြီးထွက်သလိုပဲစပြီးတော့မှတကားနကားလှမ်းနှုတ်ရှိသေးတယ်ဘယ်သူကပုံမြန်လဲစူပါဆိုနက်ဂျက်ကပုံမြန်ပါတယ်ခင်ဗျာစူပါဆိုနက်ကပုံမြန်တယ် တဏှာဒိဋ္ဌိကအရှင်ရနေပြီအဲ့ဒါကြောင့်မလို့နော်မိမိတို့ဆရာသမားတွေကဘာကြောင့်မလို့ငါတို့အဲ့လိုတွေပြောနေတယ်လဲဆိုတာလေးကနော်ဒီဟာလေးကိုထောက်ဆပြီးတော့မိမိတို့မှန်းဆနေလောက်ပါပြီကိုင်းဒါတော့ကျန်တာကနောက်တစ်ပတ်မှသွားရအောင်ဒီတစ်ပတ်ကတော့အချိန်လဲစီပြီဆိုတော့ဒီနေ့နော်အခုမြင်စေအချိန်ခါမှာခန္ဓာ၅ပါးဖြစ်ပုံရဲ့ဥပါဒณะခန္ဓာ၅ပါးဖြစ်ပုံရဲ့ ထိုမြင်ဖြစ်ဆဲဥပါဒဏ်ခန္ဓာ၅ပါးကိုဝိပဿနာမရှိမရင်တဏှာဒိဋ္ဌိနဲ့ဆွဲလန်းနိုင်ပုံရယ်လေးကိုဒီလောက်နဲ့ဒီညထားပြီးတော့နော်ကင်ဒီညတော့ဒီလောက်နဲ့ရကြပါစို့ဗျာအားလုံးသာဓုခေါ်ကြအောင်နော်သာဓုသာဓုသာဓုပါဖျား